ဏိတသတ္တသင်္ကေတိပုဇ္ဇကဧကမဟာကမ္မဒါနစုရကျမ်းစုကျော်ကမ္ဘာသာသနာပြုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိတရားကိုခံယူပြီးတော့စင်ကာပူနိုင်ငံစိတ်ကျွန်းကျွန်းကြီးမှာဒုတိယအကြိမ်တော့ကျင့်ပပြုလို့အတ္တမစီဝိပဿနာအလုပ်ပေးပွဲတရားစခန်းကြီးရဲ့စတုထအလေးရမြောက်တဲ့နေ့နေ့လယ်နှစ်နာရီမှာယောဂီသူတော်ကောင်းများအတွက်ဒိဋ္ဌိဖြုတ်အလုပ်ပေးပင်စမပိုင်းတရားတော် ဟိုနေ့ကတို့အတ္တ၄မျိုးကျေးဇူးတော်ရှင်မရှိဆရာတော်ဘုရားကြီးရဲ့အနတ္တလက္ခဏာသုံးပါလာတဲ့တာမီအတ္တနိဝါဒီအတ္တကာရကအတ္တဝေဒကအတ္တအဲ့ဒီ၄မျိုးလေးကိုပြန်ပြီးတော့နှုတ်ကြည့်ကြရအောင်ဒီနေ့ဒီဒီဖြုတ်လုံပေးမှာမေစီမာနိကေပထမအတွဲမှာလာတဲ့တပ်ပါတော်ဝတုတ်ကိုခြေခံပြီးတော့ စိတ်ဓာတ်တရွယ်စိတ်ဓာတ်တန်ရုပ်မှလာတဲ့တက္ကာယဒိဋ္ဌိ20အဲ့ဒီခုကိုနှီးနှောပြီးတော့အတ္တဒိဋ္ဌိချုပ်ဖို့အဲ့တာမီအတ္တလိုနိဝါဒီအတ္တလိုနည်းနည်းပြန်ဆိုကြည့်ကြရအောင်ဘုရင်တိုင်ပြီးမယ်ကိုယ်တည်းမှာကိုယ်တည်းမှာအလိုအတိုင်းအလိုအတိုင်းအစိုးရတဲ့အစိုးရတဲ့မာကောင်ရှိသည်ဟုမာကောင်ရှိသည်ဟုသင်္နာကသင်္နာက သာမီအတ္တဆွေသာမီအတ္တဆွေကိုယ်တည်းမှာကိုယ်တည်းမှာလိုအတိုင်းလိုအတိုင်းအစိုးရတဲ့အစိုးရတဲ့ငါကောင်ရှိသည်ဟုငါကောင်ရှိသည်ဟုသင်္နာကသင်္နာကသာမီအတ္တဆွေသာမီအတ္တဆွေကိုယ်တည်းမှာကိုယ်တည်းမှာမြေတံတည်နေတဲ့မြေ သိမြင်၍မာကောင်ရှိသည်ဟုမာကောင်ရှိသည်ဟုထင်နာကထင်နာကနိဝါတိအတ္တဆွေနိဝါတိအတ္တဆွေကိုယ်ရမကိုယ်ရမမြေရန်တည်နေတဲ့မြေရန်တည်နေတဲ့မာကောင်ရှိသည်ဟုမာကောင်ရှိသည်ဟုထင်နာကထင်နာကနိဝါတိအတ္တဆွေနိဝါတိအတ္တဆွေဘုံတို့မှုတို့ကိုဘုံတို့မှုတို့ ကိုနှုတ်စိတ်ကိုနှုတ်စိတ်အမှုအရာဟုသမျှကိုအမှုအရာဟုသမျှကိုအာကောင်းငါပင်အာကောင်းငါပင်ပြုလုပ်တည်ဟုပြုလုပ်တည်ဟုသင်္နာကသင်္နာကကာရကအတ္တဇွေကာရကအတ္တဇွေကိုနှုတ်စိတ်ကိုနှုတ်စိတ်မူယာဟုသမျှကိုမူယာဟုသမျှကိုအာကောင်းငါပင်အာကောင်း ပင်ပြုလုပ်သည်ဟုပြုလုပ်သည်ဟုထင်နာကထင်နာကကာရကအတ္တဇွဲကာရကအတ္တဇွဲကောင်းဆိုဟုသမျှကိုကောင်းဆိုဟုသမျှကိုအာကောင်ကပင်အာကောင်ကပင်ခံစားသည်ဟုခံစားသည်ဟုထင်နာကထင်နာကဝေဒကအတ္တဇွဲဝေဒကအတ္တဇွဲကောင်းဆိုဟုသမျှကိုကောင်းဆို ကောင်းကပင်မှန်ကောင်းကပင်ခံစားသည်ဟုခံစားသည်ဟုသင်္နာကသင်္နာကဝိတကအတ္တဆွေဝိတကအတ္တဆွေတော့မချမ်းသာလို့နားလို့ရပါအတ္တအသက်ကောင်းလိပ်ပြာကောင်းဝိညာဉ်ကောင်းငါကောင်းသူကောင်းအစိုးရတဲ့သဘောအရာရာကိုစီမံတဲ့သဘောပြုလုပ်တဲ့သဘော အတွင်းမှာအမာကတွင်းသားအကောင်လေးရှိတယ်လို့ထင်တယ်အဲ့ဒီအတ္တအတ္တဝါဒီသမားတွေပေါ့ဗုဒ္ဓဘာသာမဟုတ်တဲ့အတ္တဝါဒီသမားတွေကဘယ်လိုယူလဲဆိုတော့ကောင်းမြတ်မှာမဟာဗျမာကြီးရှိတယ်ပရမအတ္တပဲဘဂဗျမာကြီးအောင်မှသူတို့အလုပ်ထင်တယ်မြတ်စွာဘုရားကြွသွားတဲ့အခါ သူတို့ဘုံအမြဲတမ်းမြဲတယ်နိဗ္ဗာန်လို့ထင်တယ်သူကလည်းတတ္တဝါတွေကိုအကုန်လုံးဖန်ဆင်းတယ်တလို့ထင်တယ်ဇံရတဲ့ပုံကိုယ်လေးဓမ္မပိယလာတဲ့ပုံကိုယ်လေးပြန်ပြီးသူတို့ဇာတိတ်္တရာဉာဏ်နဲ့ပြန်ကြည့်လိုက်သူတို့လာခဲ့တဲ့နေရာဓမ္မပိကြည့်လိုက်တော့အဲ့ဒီမဟာဗြဟ္မာကြီးဟာသူတို့မဖြစ်ခင်နေရာရှိသူတို့သိပြီးတော့လူပြည်ရောက်လာတဲ့ဟိုမှာမဟာဗြဟ္မာကြီးကကြံနေတယ် သူတို့ထင်တာကအကုန်လုံးလူသားတွေရောသူတို့ရောမဟာပြမကြီးကဖန်ဆင်းတယ်ဖန်ဆင်းရှင်ပေါ့အဲ့ဒါကိုတချို့ကအဲ့ပရမအတ္တယမဟာပြမကြီးကိုတချို့ဝါဒတွေကြတော့လည်းပဲအဲ့ပရမအတ္တသူတို့ရဲ့အကြီးကျယ်ဆုံးအတ္တကမ္ဘာလောကမှာအကုန်ပြန့်နှံ့နေတယ်အဲ့လိုယူတယ်အမှားတွေပါပဲအကုန်လုံးယူပုံယူနည်းတွေ အဲ့တော့သူတို့ရဲ့ပရမအတ္တအရာနေဖဲ့ဖဲ့ပြီးလွတ်လိုက်တယ်အတ္တအသေးလေးအသက်ကောင်လေးဇီဝအတ္တအဲ့ဒါဒီတတ္တဝါတွေခန္ဓာကိုယ်တော့အဲ့ဒီအတ္တကြီးတွန်းလိုက်တတ္တဝါတိုင်းတတ္တဝါတိုင်းမှာရှိတဲ့အတ္တကောင်အသက်ကောင်လက်ပြကောင်ဝိညာဉ်ကောင်ကိုဇီဝအတ္တသဘောမျိုးတော့တုံးတယ်ဟိုးအပေါ်ဖန်ဆင်းရှင်မြမာကြီးတို့ဘုရားသခင်တို့ပရမအတ္တလို့ အာတမလို့သုံးတယ်ဒါတို့ရဲ့အယူဆတွေအမှန်နေလားအမှားတွေလားအမှားကိုသိမှအမှန်ကိုနှလုံးသွင်းလို့ရအဲ့ဒါအမှားတွေပဲဗြဟ္မာတွေဖြစ်လာတယ်ဆိုတာအတိတ်တိတ်ကဇန်တွေဝင်စားလို့ဇန်တရားတွေကြောင့်ဗြဟ္မာဖြစ်တာကဘာဦးမှာအဲဗြဟ္မာတွေမှာလာဖြစ်တာဒါလို့ လောက်ကင်စားတော့ရတာမဟုတ်ဘူးဗြမပုံကဗြမာတွေလိုပဲတခုကြည့်တယ်ကဘာဝလူသားတွေကဗြမာအဲ့ဒီစကလုံးကဗမာဆိုတော့ဗမာဆိုတာအဲ့ဗြမာတွေကလူပြီးရောက်လာတဲ့အခါကျတော့ကိုရောင်ကိုပါထုံးတောက်ပါသွားတယ်နေလီလာတွေမပေါ်သေးဘူးတခိုးနဲ့ပဲလျှောက်သွားတယ်ပီတိဘက္ခပီတိကိုပဲစားတယ် ဘာမှစားတော့ဘူးဘာမှစားဘူးနောက်ကြတော့မှမြေကြီးကိုသွားတိုးမိတာနဲ့ပဲရောင်လေးနေကွယ်သွားမြေကြီးစားနောက်မြေလွှာစားနောက်ကြတော့နှွေးကျူဟော နောက်ကြတော့မှတလေးဆံလို့ဖြစ်လာဖြည်းဖြည်းဖြည်းဖြည်းစင်တန်းနေသွားအစာဟုကဗြဟ္မပိယဗြဟ္မာလီလာပြီးတော့မှလူလာဖြစ်နေတာတကူရှိတယ်အဲ့တော့ဖန်နေရှင်ကဖန်နေနေထင်တာမဟုတ်ပါဘူး မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်မှသိရတယ်အတူတူပြောရင်ကာမဘဝပစ္စယဇာတိကံဤဟူသောအကြောင်းကြောင့်ဇာတိလူနာပြမအဲ့ကံဟာကာမဘဝသင်္ခါရကာမဘဝကိုတခုတည်းယူလိုက်တာကာမဘဝကံချောအဲ့ဒီကံဟာသူ့ဤဖြစ်တာမဟုတ်ဒီကံဖြစ်ဖို့ဟာကိလေသာဝယ်ရှိသေးတယ် ကိလေသာဝတ်၃ပါးကြောင့်ကာမဝတ်၂ပါးဖြစ်တယ်ကိလေသာဝတ်၃ပါးကအဝိဇ္ဇာတဏ္ဏဥပါဒံကလုံးနဲ့ပြောလိုက်ရင်တော့ကိလေသာပေါ့လေဝိဇ္ဇာတဏ္ဏဥပါဒံကြောင့်သင်္ခါရကာမဘဝအရှိပြောရင်တိတ်ကြောင်းချင်း၅ပါးပေါ့ဝိဇ္ဇာတဏ္ဏဥပါဒံသင်္ခါရကာမဘဝ အဲ့ဒါကိုအလေအလတ်အနေနဲ့ပြောမယ်ဆိုရင်တဏှာနဲ့ဥပါဒံဟာတူးနေလို့ဥပါဒံဖြုတ်လိုက်ဝိဇ္ဇာတဏှာသင်္ခါရနဲ့ကမ္မဘုရားလည်းကံချင်းတူးနေလို့သင်္ခါရကိုဖြုတ်လိုက်ကံအဝိဇ္ဇာတဏှာကံအဲအဝိဇ္ဇာတဏှာကံဤဟူသောအကြောင်းကြောင့်ဇာတိဆိုတဲ့ဘဝအတ္တရာအကြောင်းကြောင့်ကျိုးဖြစ်တာပရိစ္ဆသမုပ္ပတ်ကြောင့်ပရိစ္ဆသမုပ္ပန္နဖြစ်တာ ဒါဘုရားသခင်ပွင့်မှုပေါ်ပေါင်းမှသိခွင့်ရအဲ့ဒီလိုသဗ္ဗညုတရှင်ဉာဏ်တော်မရှိကြတော့အဲ့ဒီပရမအတ္တကြီးရနေပြီးတော့ဇီဝအတ္တလေးတွေခွဲခွဲလွတ်တယ်လို့ထင်ရတယ်။အဲ့ဒါကျေးဇူးတော်ရှင်တိရကုဆရာတော်ဘုရားကြီးရဲ့ထေရဝါဒနဲ့မဟာယာနတို့ခြားနာပုံကိုယ်တွေအများကြီးပါပဲ။အမှန်တန်ကောင်းပါလေ။အယူဆလေးတွေပေါ့ဆရာတော်ဘုရားကြီးကတော့ရှင်းရှင်းလင်းလင်းပြောနိုင်တယ်အင်္ဂလိပ်တွေလည်းထည့်ပြောတယ် သူတို့ဇီဝအတ္တကိုလူခန္ဓာကိုယ်တော့ဘယ်ကတွင်းလဲဆိုတော့ဒီခေါင်းမှာစပင်လေးနည်းနည်းလေးခြံထားတယ်စပင်လေးအရှင်ခေါင်းတုံးလို့ရှင်နည်းနည်းလေးခြံထားတယ်ဘာလို့မျိုးလဲတော့မသိဘူးပေါ့အဲ့စပင်လေးခြံထားတဲ့နေရာအတ္တတွင်းတဲ့နေရာဒါလို့အယူဆတွေပေါ့ယူဆတွေအများကြီးပဲဆိုလိုတာကဘာလဲဆိုတော့ရုပ်တည်နံတွေကိုရုပ်တည်နံတွေလို့မမြင်ပဲနဲ့ဘယ်လိုယူကြလဲ အတ္တကောင်သက်ကောင်လိပ်ပြကောင်ယောက်ျားကောင်မိန်းမကောင်ဒီလိုကြိုက်အဲ့ဒါကိုအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကဘယ်သူရဲ့ရည်တောင်းမြက်လဲပယ်လေးပါးရဲ့ရည်တောင်းမြက်တန္တရာရဲ့ရည်တောင်းမြက်ဒီဒိဋ္ဌိကိုမပယ်နိုင်တော့မြဒီတန္တရာမကျွတ်နိုင်ဘူးဒါနသီလသမထတွေလို့လူပြင်းတတ်ပြီးဗြဟ္မပြီးရောက်လည်းပြန်လဲအောင်မှာပဲ ဒိဋ္ဌိမပဲတတ်နိုင်နေတဲ့မြတ်ကာလပတ်လုံးအထက်ရောက်လိုက်အောက်ရောက်လိုက်ခြေပတ်လဲနေမှာအဲဒီဒိဋ္ဌိကိုပယ်ဖြုတ်နိုင်ဖို့အတွက်မြတ်စွာဘုရားလည်းအရေးကြီးဟောထားယုံဝဆန်စုထိပ်ဦးမီလာအဲ့ဒါတွေကိုပယ်တတ်ဖို့ထက်ဒီတက္ကာယဒိဋ္ဌိကိုပယ်ဖို့ပုံပြီးအရေးကြီးတယ်တတန်နေရာလုံးကတို့ကအတိအမှားရတယ်အရေးမကြီးတာကိုအရေးကြီးတယ်ထင်တယ် ဟိုတုန်းကလည်းမှားခဲ့တာပဲဘူးလည်းမှားနေတာပါပဲရင်းမကြီးတဲ့အလုပ်တွေပဲဦးစားပေးလို့ရင်းကြီးတဲ့အလုပ်ကြတော့ကြာနာမလုပ်ဖြစ်ဘူးစွတိပြတ်တွေသင်္ကန်ကြီးတော့မှမှားပြီဆိုတော့မရတော့အဲ့လိုပဲတို့တတန်နေရာလုံးရင်းကြီးတဲ့အလုပ်ကိုမလုပ်လို့ခုတတိပုထုဇဉ်ဘဝမတက်နိုင်ဘူးဒီနေ့ဒီနေ့လောကီပညာတွေတော့ထိုက်လျောက်တတ်တာပေါ့မဉဏ်ပုံဉဏ်ကိုမရခဲ့ဘူးတခါလည်းပုထုဇဉ်ပဲတခါလည်းပုထုဇဉ်ပဲ ပြစ်အနာစာကိုမသိတော့မကြောက်ဘူးပေါ့လေဘာဖြစ်လို့မသိလဲဆိုတော့သာသနာနဲ့မကြုံရင်လည်းမသိဘူးသိခွင့်ကိုမရဘူးဘယ်လိုမှဟောမလို့မရှိဘူးသာသနာနဲ့ကြုံမြန်တော့လည်းပဲအာယုံ၅ပါးကာမဂုဏ်တရားလွှမ်းမိုးထားတော့သိကျင်ပါတော့လည်းသိခွင့်မရကြာတော့လည်းပဲမသိကျင်တော့ပါဘူးငါနဲ့ဘာမှသိတော့ပြီဆိုပြစ်ထားတယ်တကယ်သိအောင်လုပ်ရမယ်အလုပ်ကြတော့ မလုံးဖြစ်တော့အဲ့ဒါနဲ့ပဲမသိတော့အခုဒိဋ္ဌိခွာတယ်ဆိုတာအထိုက်လျောက်တော့ယာဝနာဘလေအကုန်လုံးရှိပြီးသားပဲယုတ်ဉာဏ်နဲ့ယုတ်ဉာဏ်နဲ့ခန္ဓာ၅ပါးယုတ်ဉာဏ်၅ပါးအာယတနာ6ပါး12ပါးဓာတ်18ပါးစာသင်ထားတဲ့ပုဂ္ဂိုလ်ကြီးအများကြီးပြီးတာသိတော့သိတာပဲတုဒ္ဓမယဉာဏ်နဲ့တကယ်တကယ်ကိစ္စဖြစ်ပေါ်လာတဲ့အခါကျတော့မခွာနိုင်ဘူးတဲ့ဒိဋ္ဌိမခွာနိုင်တော့ဘာဖြစ်လဲတောကပရိဒေဝ ငါမှဖြစ်ရလေခြင်းငါသားငါသမီးမှဖြစ်ရလေခြင်းဆိုတော့ဒီငါကြောင့်ဇက်တိုက်ဖြစ်လာတာဒါကြောင့်မလို့တတ္တဝါတွေဟာအမတန်တဏှာကိုကောင်းတယ်ဒိဋ္ဌိစုတွေတဏှာစုတွေနှလုံးသားမှာစုနေကြဒိဋ္ဌိစုကိုတော့တောင်းတော့မမြင်ဘူးပေါ့လေခံစားချက်တွေဖြစ်ပေါ်လာတဲ့အခါကျတော့မှတဏှာများစုနေတယ်ဆိုတာသိသိတာတဏှာများစုနေဘလို့ပဲစီးပွားရေးပြည့်စုံပြည့်စုံဘလို့ပဲကျမ်းမာရေးကြီးကောင်းကောင်း စိတ်ထဲမှာတောကပရိဒီဝါတွေဖြစ်နေတာဆိုရင်ဘူးဆွေးနေရအဲ့ဒါဒိဋ္ဌိကစတာပဲဒိဋ္ဌိကိုပယ်တတ်နိုင်ရင်တဏှာလည်းတက်တာသွားတယ်ကာမရာဂမပယ်နိုင်သေးလို့သားနဲ့မယားနဲ့နေတော့လည်းပဲမှန်တရားကိုသိတဲ့ပုဂ္ဂိုလ်ကတက်တာခွင့်ရယုတ်တရားနံတရားတွေပဲအိစ္ဆဒုက္ခအနတ္တတရားတွေပဲလို့ထိုးထွင်းပြီးတော့ခန္ဓာဉာဏ်ရောက်သိထားရင်တက်တာခွင့်ရ ဒါကြောင့်မို့လဲ၅ပါးသီလလုံအောင်နေနိုင်တယ်ဒါတော့ပေရကပိတ်တယ်ပေါ့ဘယ်မကြတော့သာဝတိပြေမွန်စေတုံရွှေเจ้าမှာမြတ်စွာဘုရားတရင်သုံးနေစဉ်ယဟန်တော်တို့တိတံပေါ်လေမြတ်စွာဘုရားအာလောတရားတွေကုန်ခန်းဖို့အတွက်တပ်ဖာတဝတုတ်မြတ်စွာဘုရားဟောကြားတော်မူတယ်ယဟန်တို့တိတော်သူမြင်တော်သူအားသာဖြင့်အာလောတရားတွေ ကုန်တယ်လို့ငါဘုရားဟောတယ်မတိတော်သူမမြင်တော်သူကိုကုန်မယ်လို့ငါဘုရားမဟောဘူးဘာဝတိတော်သူလဲဆိုတော့နှလုံးသွင်းတဲ့တရားယောနိတော်မနတိကာရနှလုံးမသွင်းတဲ့တရားအာယောနိတော်မနတိကာရအဲ့ဒါကိုခွဲခြားသိပြီးတော့နှလုံးမသွင်းတဲ့ဟာနှလုံးမသွင်းမဲနဲ့ နှလုံးသွင်းတဲ့နာကိုနှလုံးသွင်းပြီးကြိုးစားလို့ရှိရင်အာသောတရားတွေကုန်နိုင်တယ်နှလုံးမသွင်းတဲ့တရားတွေကိုနှလုံးသွင်းလို့ရှိရင်မဖြစ်သေးတဲ့အာသောတရားတွေဖြစ်လာနိုင်မယ်ကာမသောဘဝသောဒိဋ္ဌာသောအဝိဇ္ဇာသောဒီမျိုးစီမနိကေမှာတော့ကာမသောအဝိဇ္ဇာသောဘဝသော ဒီ၃ခုအဓိကရေးထားတယ်အဲချိုးနေရာတွေကြတော့၄ခုပေါ့အာသောဆိုတာကိလေသာပါပဲဒုက္ခကျင်းချုံရတော့ဝိဇ္ဇာနဲ့တဏှာပါပဲအဲ့တော့မဖြစ်သေးတဲ့အာသောတွေဖြစ်လာလိမ့်မယ်တဲ့ဖြစ်ပြီးသားအာသောတွေတိုးပွားလိမ့်မယ်တို့မနေ့ကပြောခဲ့တယ်သူတော်ကောင်းလို့မိစ္ဆာဒိဋ္ဌိဖြစ်ရင်ဘယ်လိုဖြစ်မလဲနံပါတ်1 မဖြစ်သေးတဲ့အကုသိုလ်တွေဖြစ်နေတယ်ဖြစ်လာနေတယ်ဖြစ်ပြီးသားအကုသိုလ်တွေတိုးပွားနေတယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ပေါ်များတော့ဖြစ်ပြီးသားကုသိုလ်တွေရော့သွားလိမ့်မယ်ပုံသွားလိမ့်မယ်ဆက်ဆံနေတော့တရားတစ်ခုနဲ့တစ်ခုကဆက်ဆံမိစ္ဆာဒိဋ္ဌိအယူမှားလို့ရှိရင်မိစ္ဆာဒိဋ္ဌိ အယူမှမိစ္ဆာဆိုတာအမှားဒိဋ္ဌိဆိုတာအယူမိစ္ဆာဒိဋ္ဌိပဲနဲ့အပယ်ကိုတန့်ကြတဲ့မိစ္ဆာဒိဋ္ဌိကတစ်မျိုးလူပြင်းတတ်ပြီးတော့ရောက်နိုင်နေတဲ့ဗျမာလည်းဖြစ်နိုင်နေတယ်ဒါပေမဲ့မဉဏ်ပုံဉဏ်မရနိုင်တဲ့မိစ္ဆာဒိဋ္ဌိကတစ်မျိုးအခုပုရုဇဉ်တွေမှာများသောအားဖြင့်မိစ္ဆာဒိဋ္ဌိရှိကြတယ်။ဘာလဲတတ္တာဒိဋ္ဌိကိုပြောတာ။ တက္ကာဒိဋ္ဌိကိုဘယ်လိုသုံးလဲဆိုတော့မက်ခင်မိစ္ဆာဒိဋ္ဌိလို့သုံးတယ်တက္ကာဒိဋ္ဌိကိုဘယ်လိုသုံးပါလဲမက်ခင်ရှင်ပါမှာသူကအမှားကြီးပဲမိစ္ဆာမိစ္ဆာမိစ္ဆာမိစ္ဆာသင်္ကမိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာမိစ္ဆာတွေသွားတယ်အဓိကကတော့တက္ကာယဒိဋ္ဌိကြောင့်ပုံမှားတော့ဒါပဲနဲ့သူကဒါနသီလလုပ်တယ်တမထလည်းလုပ်တယ် တက္ကအဋ္ဌိရှိတော်လည်းပဲအခုတရားဟောတရားနာလေးစတရားဖြင့်မညံပုံညာမရသေးတဲ့သူဟာတက္ကအဋ္ဌိရှိတာပဲတက္ကအဋ္ဌိရှိတော်လည်းပဲဒါနပြုတယ်သီလဆောက်တည်တယ်သမထတွေပွားတယ်ဒါနသီလကြောင့်နတ်ပြည်ရောက်နိုင်တယ်လူပြည်ရောက်နိုင်တယ်သမထတွေအောင်လို့ရှိရင်ဗြဟ္မပြည်ရောက်နိုင်တယ်တန်းပြီးတော့ဘယ်တန်းကြမယ်လို့ပြောလို့မရဘူးကုသိုလ်ကောင်းမှုတရိယာပြီးသိရင်ကောင်းတဲ့နေရာရောက်နိုင်တယ် သို့တော်လည်းပဲအဲ့ဒီဒိဋ္ဌိကိုဝိပဿနာနဲ့မဲ့နဲ့ပုံနဲ့ပယ်နိုင်အောင်မကြိုးစားရင်အပေတကားတော့မပိတ်သေးဘူးလူပြည်နယ်ပြည်ခဏတက်သွားမယ်အရှိန်အဟုန်ကုန်ရင်ပယ်လေးပါးပြန်ကြဟုတ်ခိတာပုံညတေစီနာဘောဓန္တမိတံပတ္တာနောက်ကျတော့ပုဏ္ဏကိစ္ဆန္တိဒုက္ကတိအပေလေးပါးပြန်ကြမယ်ဟိုးဘဝအထိတက်သွားနိုင်တယ်သုံးတဲ့ဘုံမှာအမြင့်ဆုံး နေဝတ္တညာနာတညာယရဏဆံရလို့ရှင်ဘဝပုံရောက်ကဘာပေါင်း14000အသက်ရှိတယ်။အရှင်ဟုံကိုရင်ပြန်ကြတာအပေတော့တမ်းမကြဘူးပေါ့လူပြည်နဲ့ပြည်ရောက်လူပြည်နဲ့ပြည်မှာတဆင့်အာဟုတုလုပ်တယ်အာဟုတုတွေအကျိုးပေးလို့ရှင်ပယ်ယူကပြန်ကြဒါကမက္ခင်မိစ္ဆာဒိဋ္ဌိရှိနေလို့ဆိုလိုတာကတက္ကာယဒိဋ္ဌိရှိနေလို့ နောက်မိစ္ဆာဒိဋ္ဌိကဒုစရိုက်မိစ္ဆာဒိဋ္ဌိနိယတမိစ္ဆာဒိဋ္ဌိ၃ပါးလို့လည်းခေါ်တယ်အာဟိတုကဒိဋ္ဌိနတ္ထိကဒိဋ္ဌိအာကိရိယဒိဋ္ဌိအာဟိတုကဒိဋ္ဌိအကြောင်းပဲတယ်နတ္ထိကဒိဋ္ဌိအကျိုးပဲတယ်အာကိရိယဒိဋ္ဌိအလုပ်ပဲတယ်ကြောင်းပဲတယ်ဆိုတာကံမှုပဲတာပေါ့လေကုသိုလ်အကုသိုလ်မယုံဘူးနတ္ထိကဒိဋ္ဌိ အကုသိုလ်ကြောင့်ဆုံးကျိုးပေးမယ်ကုသိုလ်ကြောင့်ကောင်းကျိုးမယ်အဲ့ဒါမယုံဘူးပေါ့ပယ်တယ်အကိရိယာဒိဋ္ဌိအလုတ်ကိုပယ်တယ်လုတ်ကိုပယ်တယ်ဆိုတာကအကုသိုလ်ရှောင်နေရမလို့ဘူးကုသိုလ်လုပ်เสียရမလို့ဘူးဒါလို့ပယ်တော့အကိရိယာဒိဋ္ဌိလို့ခေါ်တယ်ဒါပေမဲ့တချို့နေရာတွေကျတော့အာဟိတုကဒိဋ္ဌိကိုအကိရိယာဒိဋ္ဌိနေရာမှာသုံးတာတွေလည်းရှိတယ်အခုဝိသေပြောတာကကျေးဇူးတော်ရှင်တိရိကုဆရာတော်ဘုရားကြီးရဲ့တရား တိတ်ကိုရအတိုင်းပြောတာမှားရလွယ်လို့အဟိတုဆိုတော့အကြောင်းပဲတယ်နတ္ထိဆိုတော့အကျိုးပဲတယ်အကိရိယာဆိုတော့အလုပ်ပဲတယ်ပရိစ္ဆေသမုပ္ပါအရာသာမှာကျတော့တစ်မျိုးပေါ့ထားပါတော့တစ်ခုပဲမှတ်တာအဟိတုကဒိဋ္ဌိကအကြောင်းလိုပဲတယ်နတ္ထိကဒိဋ္ဌိကကျိုးလိုပဲအကိရိယာဒိဋ္ဌိကအလုပ်လိုပဲတစ်ခုပဲအကုန်လုံးပါပဲကုန်ပါသွားတာအဲ့တော့နိယတမိစ္ဆာဒိဋ္ဌိလို့လည်းခေါ်တယ် ဒုစရိုက်မိစ္ဆာဒိဋ္ဌိလို့လည်းမေတ္တာဆိုတာမြဲတာဘာမြဲတာလဲဆိုတော့အဲ့ဒီအယူကိုမစွန့်ပဲနဲ့အဲ့ဒီအယူနဲ့သိရင်ကျိန်းနေအဝီစီကိုကြားတယ်မြဲကြီးရှိတတ်မှာအပေါ်ထက်နေမကြဘူးဝီစီကိုတန်းကြတယ်အဲ့ဒါမြဲတယ်ကျိန်းနေအဝီစီကိုရောက်မယ်ကျိန်းနေအဝီစီကိုရောက်မယ်အယူဆမှားဖြစ်လို့နိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ် အဲနိယတမိစ္ဆာဒိဋ္ဌိဘယ်ရလာလဲဆိုတော့တက္ကာယဒိဋ္ဌိကလာတယ်မက်ခင်မိစ္ဆာဒိဋ္ဌိကလာတယ်မက်ခင်မိစ္ဆာဒိဋ္ဌိတက္ကာယဒိဋ္ဌိတနည်းအားဖြင့်အတ္တဒိဋ္ဌိယူဆမှာအခုဓမ္မတပ္ပတဝတုတ်ကြတော့ဘယ်လိုဟောလဲဆိုတော့အာယောနိတော်မနတိကာရနှလုံးမသွင်းတဲ့တရားတွေကိုနှလုံးသွင်းရင်မဖြစ်သေးတဲ့အာဘောတရားတွေဖြစ်နေမယ် ဖြစ်ပြီးသားအာလောတရားတွေတိုးပွားလိမ့်မယ်။ဟိုမိစ္ဆာဒိဋ္ဌိတုံးကမဖြစ်သေးတဲ့အကုသိုလ်တွေဖြစ်လိမ့်မယ်။ဖြစ်ပြီးသားအာကုသိုလ်တွေတိုးပွားလိမ့်မယ်။အတူတူပဲအကြောင်းကျိုးပဲ။အာကုသိုလ်မှန်သမျှဟာဘယ်သူကြောင့်ဖြစ်တာလဲဆိုတော့အာယောနိသောမနတိကာရကြောင့်။ကုသိုလ်ကောင်းမှုမှန်သမျှဟာယောနိသောမနတိကာရကြောင့်။ကုသိုလ်ကောင်းမှုဖြစ်ဖို့ဆိုလို့ရှိရင်ပုဗ္ဗေသကတပုံညတာ။ တိတ်တုံးကပြုခဲ့တာလည်းရှိရပတိရူပဒေသဝါဒယရဏသုံးပါးထွန်းကားတဲ့အရာမှလည်းနေထိုင်ရတပ္ပရိသူပနိတယလောကောင်းတွေကိုဒီပဲစီကရတတ္တမတဝနလောကောင်းတရားတွေကြားနာရနံပါတ်5ပဋ္ဌထံယောနိဒောမနတိကာရသူကတော့အနိကဆုံးရှင်းလေးခုဟာယောနိဒောမနတိကာရကိုကျေးဇူးပြုတယ် ပုပ္ပိသကတပုံညတာရဲ့အတိတ်တုန်းကပြုခဲ့မှုတွေကုသိုလ်ကောင်းမှုရှိခြင်းရဲ့နောက်တစ်ခါပฏิရူပဒေသဝါဒရဏသုံးပါးထုံးကားတဲ့အရာမှနေခြင်းရဲ့တပ္ပုရိတုပနေတိယသူတော်ကောင်းတွေကိုပြီးဝဲစိတ်ကပ်ခြင်းရဲ့တတ္တမတဝနာသူတော်ကောင်းတရားတွေကိုကြားနာခြင်းရဲ့အဲ့ဒီ၄မျိုးအဲ့ဒီ၄မျိုးကြောင့်ယောနိတော်မနတိကာရဖြစ်တယ်ယောနိတော်မနတိကာရဟာကုသိုလ်ကောင်းမှုအလုံးရဲ့ဗဒ္ဒထံ အနိကဆုံးကြောင်းပဲနှလုံးသွင်းမှန်တဲ့ပုဂ္ဂိုလ်ဟာကုသိုလ်ပေါင်းမှုဖြစ်တယ်တဲ့အကြီးကျယ်ထူတာတဏ္ဍာမမဟုတ်ဘူးနှလုံးသွင်းမှန်လို့ရှိရင်အစစအရာရာပေါ့ဘယ်လိုပဲဖြစ်ကိုရီဥသောအကြောင်းကြောင့်သူများတွေအနှောက်အယှက်မဖြစ်ပါစေနဲ့ဆိုနှလုံးသွင်းမှန်လိုက်လို့ရှိရင်ကုသိုလ်ဖြစ်တာပဲဆိုတော့အဲဒါယောနိသောမနတိကာရကြောင့်ကုသိုလ်ဖြစ်ရင်အာယောနိသောမနတိကာရကြောင့်အာကုသိုလ်ဖြစ်တယ် အခုတပ္ပတဘာသုံးမှာကြတော့အာယောနိသောမနတိကာရကြောင့်မဖြစ်သေးတဲ့အာသဝတွေဖြစ်လိမ့်မယ်ဖြစ်ပြီးသားအာသဝတွေတိုးပါလိမ့်မဖြစ်သေးတဲ့အာသဝတွေဆိုတာကိလေသာပြောတာပဲအဝိဇ္ဇာတို့ကာမရာဂတို့ဒါတွေဖြစ်လိမ့်မယ်တဲ့အဝိဇ္ဇာတို့ကာမသဝတို့ဒိဋ္ဌာသဝတို့ဒါတွေဖြစ်လိမ့်မယ်ဖြစ်ပြီးသားအာသဝတွေကာမရာဂတို့အဝိဇ္ဇာတို့ဒိဋ္ဌိတို့ ဒါတွေတိုးပွားနိုင်မယ်အဲ့တော့ကိလေသာတွေတိုးပွားရင်ကုသိုလ်နဲ့အကုသိုလ်ပဲဟာတိုးပွားမယ်အကုသိုလ်တိုးပွားအကုသိုလ်တိုးပွားရင်တဏ္ဍာမလွတ်မှာလားအပေရောက်မှာလားအပေရောက်မှာပါဒါလိုပေါ့အကြောင်းအကျိုးဆက်ဖြစ်တယ်အဲ့ဒီအကြောင်းအကျိုးကိုမှန်မှန်ကန်ကန်သိတာဟာအဲ့ဒါပရိစ္ဆသမုပ္ပါသဘောပဲဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ် အာယောနိသောမနတိကာရကြောင့်အကုသိုလ်ဖြစ်တယ်ဟောအာယောနိသောမနတိကာရကကြောင့်အကုသိုလ်တွေကဂျိုးနောက်တစ်ခါတနည်းအားဖြင့်အာယောနိသောမနတိကာရကြောင့်ကိလေသာတွေဖြစ်တယ်အာယောနိသောမနတိကာရကအကြောင်းလောဘဒေါသမောဟကိလေသာတွေကအကျိုးလောဘဒေါသမောဟကိလေသာတွေကအကြောင်းဒုစရိုက်တွေကအကျိုးဒုစရိုက်တွေကအကြောင်းအပေလေးပါးရောက်တာကအကျိုးအကြောင်းအကျိုးအကြောင်းအကျိုးတွေ အဲ့ဒီမှာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါပါရဲ့လားပါပါဘူးရုပ်သဘောနာမ်သဘောတွေကြောင်းကျိုးအားလျော်တာကြောင်းမကောင်းတော့ကျိုးမကောင်းတော့ကြောင်းကောင်းတော့ကျိုးကောင်းတယ်ကြောင်းမပြတ်တော့ကျိုးလည်းမရဘူးတဲ့လက်ပတ်အဲ့လိုအကြောင်းကျိုးသိရင်တက္ကရာဒိဋ္ဌိပယ်ဖို့အတွက်အားရပါအားရှိပါရုပ်တဏ္ဍာတွေကိုလည်းသိရမယ်အကြောင်းကျိုးလည်းသိရမယ် ရနာသောအဖြစ်အာထုတ်သောအဖြစ်ခြေကံဆက်အာထုတ်ရင်ယုတ်တိဏ္ဏရဲ့ပေါ်တာပြောက်တာလေးယောဂီရောမောမောလေးဖြင်းဖြင်းနဲ့မြင်နေကြတယ်တချို့ယောဂီတွေမြင်ရတယ်ကျူသာအထုတ်တဲ့ယောဂီတွေမြင်ရတယ်တမာတိလေးရတယ်အဲ့ဒါပြက်နေတဲ့သဘောတွေမြင်တာပဲဒါပဲနဲ့မထင်ရှားသေးဘူးပေါ့လေမြင်လိုက်မမြင်လိုက်အဲဒါကိုဉာဏ်ရရဖို့နမိတ်ပဲအဲ့ဒါရှေ့ကနေပြေးနေတာပဲရောမောမောလေးဖြင်းဖြင်းနဲ့လွတ်လွတ်လွတ်လွတ်လေးဆက်ဆက်ဆက်လေးဒါလိုမြင်ရတယ် ချို့ကြတော့ဝါရောဖောက်ပြန်လို့ခဏခဏလှုပ်တာရှိဒါမနဲ့ကိုလှုပ်တာမตายရနဲ့ตายရလို့ရှိရင်တော်တော်နဲ့မပြောက်တော့ဟာမตายရပါဘူးသူ့ဘာသူဖြစ်နေတာပဲသူ့ဘာသူဖြစ်နေလို့ရှိရင်လည်းမှတ်နိုင်အောင်ကြိုးစားထိုင်နေထိတယ်လှုပ်တယ်ထိုင်နေထိတယ်လှုပ်တယ်အဲ့လိုကိုကတတိယလို့ဒီလှုပ်တာဟာထိမ့်နိုင်တဲ့အခြေအနေပေးရင်ထိမ့်နိုင် ဥမာဝါရောဖောက်ပြန်လို့ဘလို့မှထိမ့်မရအောင်ဇဇဇဇလှုပ်တာအဲ့ဒါတော့ထိမ့်လို့မရဘူးဒါအနတ္တတရားဝါရောဖောက်ပြန်ထိမ့်လို့ရတယ်ဆိုတော့ကိုယ်ငြင်းငြင်းလေးအားထုတ်လို့ရတဲ့အဲ့နဲ့တက်တက်ကြီးဟိုရင်းနဲ့ဒီရင်းနဲ့လှုပ်နေအကျင့်ပါသွားတတ်တယ်နော်ရုပ်ရုပ်အကျင့်ပါသွားတော့ဘလို့ဖြစ်လဲနောက်ကြတော့ပြန်ပြီးဖြတ်လို့မရတော့ဘူးတားလို့မရတော့တချို့ဆိုနေထိုင်ခြေတော့နှံ့မရှိဘူးလားအဲ့ဒါအကျင့်ပါသွားတာခြေတော့မနှံ့လည်းရတာပဲ ဟုတ်တယ်မလားဒါဆိုနင်းတန်ခြေထောက်ကိုနှံ့တက်တက်တက်တက်နှံ့နေလက်ကလေးကတို့လို့တို့လို့လို့ပဲအပြစ်ပါသွားတာကျိုးကခေါင်းကိုလှုပ်အပြစ်ပါသွားတယ်အပြစ်ပါသွားလို့ရှင်နောက်ကြအမြဲတမ်းလှုပ်နေသူကသူဝါယောဓာဖောက်ပြန်လို့လှုပ်တာအပြစ်မရှိပါဘူးမလှုပ်ပါဘူးလို့ဒါလို့လည်းမရဘူးဒါအနတ္တတရားပဲခန္ဓာကိုယ်ဟာသူကဇိုးစမ်းနဲ့လှုပ်တာတော့မတတ်နိုင်သူကသူလှုပ်တာတော့မတတ်နိုင်မှတ်ပဲ ကိုကထိန်းလို့ရရဲ့တန်းနဲ့အလိုမလိုက်နဲ့တတိထားဖို့နော်သူတော်ကောင်းကိုထိန်းလို့ရတယ်ဟုတ်မှာဒီလိုလိုဖြစ်နေတာကိုထိန်းလို့ရရင်ထိန်းပြီးတော့လို့သူကသူဇက်ခနဲ့ဇက်ခနဲ့ဖြစ်တာတော့ကိုထိန်းလို့မရဘူးကိုဖြစ်စေခြင်းလို့ဖြစ်တာမှမဟုတ်ပဲသူကသူဖြစ်တာအပြစ်မရှိပါဘူးဒါပေမဲ့အဲ့ဒါကိုတတိထားပြီးမှတတိမထားလို့ရှိရင်ตายရသွားတတ်တယ်ရိမ့်တာကိုလည်းตายရတတ်တယ်လှုပ်တာကိုလည်းตายရတတ်တယ် တာယာတဲ့အခါကျတော့နောက်ပိုင်းကျဘယ်လိုဖြစ်လာလဲဆိုတော့ကိုယ့်ကိုကြောက်လာတတ်တယ်ဟမ်တရားထုတ်တိုင်းဘယ်လိုဖြစ်နေမှမသိဘူးသူကြောက်လာတတ်တယ်တချို့ကျတော့ဘယ်လိုဖြစ်သွားလဲဆိုတော့ကတဲ့အပိုင်းတော်ရောက်တာဟဲ့အမျိုးသမီးတွေကပိုဖြစ်တယ်လုံလုံလုံရနဲ့ကကျင်လေးပေါ်တော့ကကျင်လေးပေါ်တော့ချော်လဲရောထိုင်ပြီးကပလိုက်ပါဘေးကနေဟာတော်တော်ထူးတာပဲဟေ့ဆိုတော့ပြီးရောတာထူးတာမဟုတ်ယူတာလို့ခေါ်တယ်အဲ့ဒါအဲ့ဒါဘာလို့မကပဲနေလို့ရရင်လည်းတက်ကသူကသူ ပူးကတ်လို့ကတာကိုအပြစ်မပြောဘူးနော်ဆိုတော့တမင်တက်တက်ချို့ကြတော့စိတ်ကူးရင်ပြီးလှုပ်လိုက်တာရှိရအကျင့်ပါသွားတတ်တယ်ဆိုတော့မလုပ်ပါဘူးလေကိုလှုပ်နေတယ်တောင်းတောင်းထိမ့်ပြန်ထိမ့်ဒိဋ္ဌိရင်ကိုထိမ့်ပြန်ထိမ့်ချင်သူကသူစိုးစားစားဖြစ်တယ်တော့မတတ်နိုင်သူကသူခါလေးတအားလှုပ်တာပဲရမ်းဒါမတတ်နိုင်ဘူးဒါအပြစ်မရှိဘူးအဲကိုကတည့်ရတဲ့အတန်းနဲ့တော့အလိုမလိုက်နဲ့အလိုလိုက်ရင်အကျင့်ပါသွားတယ်ကျင့်ပါသွားတော့နောက်ကြတော့ ဘယ်လိုမှဖြောင်းမရတော့နောက်ပြီးတော့ကိုကအဲ့လိုလှုပ်ဝမ်းမှတရားထိုင်လို့ကောင်းလို့ဖြစ်သွားတတ်တယ်သူကသူဖြစ်တာရဲ့ထိန်းလို့ရရဲ့တန်းနဲ့အလိုလိုက်တာရဲ့နှစ်ပိုင်းဒီထားဖို့နောက်ပြီးတော့ယောဂီတို့တောင်းတောင်းညောင်းတာကိုဇိုးစံနဲ့မပြင်းနဲ့ယောဂီတို့ထိုင်တဲ့အခါမှာဘလို့မှမခံနိုင်ပြင်းမခံနိုင်မပြင်းအောင်ဆိုလို့ပြင်း ကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးကတထိုင်မှာနှစ်ကြိမ်ပြင်ပြီးရင်ဆက်မထိုင်ခဲ့တော့ရင့်ပါသွားပရမတစ်ကြိမ်ပြင်လိုက်တယ်ကိုက15မိနစ်တောင်မထိုင်နိုင်တဲ့ပုဂ္ဂိုလ်ဆိုပြင်မှာနှစ်ကြိမ်လုံးပြင်ပြင်ကိုကနာယီဝက်တနာယီထိုင်နိုင်တဲ့အရေးချင်းရှိပါရဲ့သားနဲ့ခဏခဏပြင်းနေရင်ကျင့်ပါနှစ်ကြိမ်တော့ပြင်ပြီးသွားလို့သုံးကြိမ်မြောက်ပြင်တော့မယ်ဆိုရင်မပြင်နဲ့တော့ထစဉ္ညာ6တော့ ဟာပိုကောင်းတာပေါ့ညောင်းပြေသွားအဲယောဂီတို့တရားရစေကျွန်တော်ပြောတာနော်ဒါဘောခဏခဏပြင်းနေတော့ကြရင်ပြင်းတော့ကြရင်ပြင်းတော့ကြရင်ပြင်းတော့တော့ကြဟိုရွှေ့လိုက်အဲ့ဒါပြီးရွှေ့လိုက်သူ့ဘက်သူဝါရောလှုပ်လို့ရွှေ့တာကိုပြောတာမဟုတ်ဘူးနော်ယောဂီကိုတမင်တက်တဲ့ခြေလောက်ကိုအောက်ချလိုက်တော့ကြပြန်တင်လိုက်တော့ကြချဲလိုက်တော့ကြပြန်စုလိုက်ဟာ အဲ့လိုလုပ်နေလို့ရှိရင်အကျင့်ပါသွားရောပြောလားငင်းငင်းစိမ့်စိမ့်လေးအတတ်နိုင်ဆုံးသူကသူဝါရောဖောက်ပြန်လို့လှုပ်တာကိုအပြစ်မပြောဘူးသူကဝါရောဖောက်ပြန်ဖောက်မှာပဲဒါတော့တမင်တက်တံမလုံးနဲ့ဘာဖြစ်လို့အဲ့လိုလုပ်ဖြစ်လဲဆိုတော့နည်းနည်းစူးစမ်းမှုအားနည်းသွားရင်းနှင်းရင်းမှပဲထိုင်နေတိတယ်ထိုင်နေတိတယ်ဟိုကြက်ကြက်နန်းနန်းပညာရောက်ရောက်မရောက်ရောက်တရားနဲ့တွန်းမှာတရားပြီးတော့ဝရိယဝရိယတတိတတိပြီးတော့တမာတိတမာတိပြီးတော့မှပညာ မြတ်စွာဘုရားဟောထားတဲ့အစဉ်တွေကသိကောင်းတာ။ဒါကျေးဇူးတော်ရှင်ရွှေတော်ဝန်ဆရာတော်ဘုရားကြီးဘုရားတော်ဟိုတော့ဆရာတော်ကြီးရှိသွားဦးပါတော့ဟောတာ။အဲ့ဒါခဏခဏကြားတယ်။အဲ့ဒီတုန်းကသဘောကိုမပေါက်ဘူး။အဲ့ဒီတုန်းကဝင်ငါစားဘူး။မြတ်စွာဘုရားဟောထားတဲ့သိကောင်းတာပဲ။သိကောင်းတာပဲဆရာတော်ဘုရားကြီးတရားဟောရင်းနဲ့ဆရာတော်ဘုရားကြီးသိကောင်းတာပဲ။ဘာကောင်းမှန်းလည်းမသိဘူး။ကိုမနားမှမလဲတာဟုတ်။ညံတုံးတာဟုတ် အခုကြတော့မှကိုယ်တိုင်ပြောဟောနေရတော့မှနည်းနည်းသဘောပေါက်တာဒါအများကြီးသဘောပေါက်တာမဟုတ်ဆရာတော်ဘုရားကြီးယူပြီးတာမဟုတ်ချင်းမုံတော်ဝင်နေဘူးနည်းနည်းသဘောပေါက်လာတယ်။အော်မြတ်စွာဘုရားဟောတာအစီအစဉ်တွေကလည်းတိတ်ကောင်းတာ။ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာဟာအစဉ်မှန်းနေတာပဲ။ကိုယ်တိုင်လက်တွေ့လို့ရင်လက်တွေ့သိတာ။ဘုံကာယ ानु ပဒနာတချို့ကလုံးလုံးမရှိဘူးဓမ္မ ानु ပဒနာတန်းရှိတယ်။အဲ့ဒါအစဉ်ကြော်ပါတယ်။ စင်ကြော်သွားတော့ပါဖြစ်တယ်သိတယ်လို့လည်းမသိဖြစ်တယ်ဟောတဲ့ပြောတဲ့ဆရာတော်ကြီးတွေကတော့ဝါတော်ကြီးတွေပဲသူတို့ကဓမ္မနုပဒနာရှိနေရမှာပေါ့စတတ်ပေးတဲ့ကြီးတွေဝါတော်ကြီးတွေကြီးကြီးတွေပဲကိုကမနေ့တနေ့မှစရှုတဲ့သူကအရှင်တိုင်းမရှိဘဲနဲ့ဟိုးခုံးကြော်ရှုလို့ရှိရင်ဒီဆရာတော်ကြီးတွေညံကိုမှီနိုင်မှာမလားอืมဒါကိုဘကဝေဖန်ဆန်းစစ်ဖို့ပါဗုဒ္ဓဝါဒဝိပစ္စဝါဒဘုရားတို့ပြောတိုင်းခေါင်းငိတ်နေရမလို့ ညင်ညင်ညင်မညင်ညင်နေဝေဖန်ဆန်းစစ်ကြည့်အခြေခံကမူလတန်းကစတက်မှစာကြည်တာဖြတ်လန်းကစတက်လိုက်အဲ့ဒါမကြည်တော့ဘူးလားကာယ ानु ပဒနာကိုတဏှိခံပြီးရှုမှတ်တော့မှဝေဒနာကြတော့ဟောကြံ့ကြံ့ခံနိုင်တယ်ဝေဒနာကိုတဏှိခံကာယ ानु ပဒနာဆိုတာအသေးသေးမှုရဝေးတယ်ဆန့်တယ်ကြွားတယ်လှမ်းတယ်ခြားအကုန်လုံးလိုက်မှကြည့်တတိအားကောင်းတယ် တတိအားကောင်းကတော့ဝေဒနာဒုက္ခဝေဒနာပေါ်လာရင်နာတော့နာတာပဲမှတ်နိုင်တယ်နာယူဝက်နဲ့ပြင်ရတဲ့ပုဂ္ဂိုလ်45 45နဲ့ပြင်ရတဲ့ပုဂ္ဂိုလ်တဏှာယူဝက်ဒါလို့မှတ်နိုင်တယ်ကိုယ်ဒီကာယ ानु ပဒနာမှာတိုင်းကြီးခံပြီးမှတိုင်းကြီးခံလဲဆိုတာအမှတ်စိတ်အောင်ပြောတာအဲနုပဒနာမှာနာမကျင်မတိုင်းကြီးခံတာမဟုတ်ဘူးနော်တော်အောင်သွားတာလာတာတွေရှုမှတ်တာတိုင်းကြီးမခံရဘူးလားတော်အောင်ဒိဋ္ဌိမဲ့ကိုယ်ကိုယ်တွေကိုယ်တွေဆိုင်ဆန်းဆန်းနဲ့ ရုပ်ကကိုင်နဲ့ကိုင်နဲ့ကိုင်နဲ့ယူတယ်ယူတယ်ဆိုတာစိတ်လိုတဲ့သူမမှန်နိုင်ဘူးတော်အောင်စိတ်လိုတဲ့သူကနှင်းနှီးတော့လောက်တော့မမှတ်ဘူးဘာဖြစ်လို့စိတ်ကတူတာဟုတ်ဒါလည်းအကုန်လုံးလိုက်မှန်တယ်မောတယ်မမှတ်ဘူးအဲမမှတ်တော့ဘာဖြစ်လဲကာယ ानु ပဒနာတာဝန်မကြည့်တော့ကာယ ानु ပဒနာတာဝန်မကြည့်တဲ့ပုဂ္ဂိုလ်ဟာဝေဒနာကြရင်မခံနိုင်ဘူးကာယ ानु ပဒနာတာဝန်ကြည့်အောင်လုပ်ကြည့်လက်တွေ့လုပ်ကြည့်ကာယ ानु ပဒနာတာဝန်ကြည့်လို့ရှိရင်ဝေဒနာတည်းကြီးခံနိုင်တယ်မကြောက်ဘူးဝေဒနာ ဝေဒနာလာပြောတော်ပြောနေတယ်မှတ်လို့ကောင်းတယ်ဝေဒနာထိုင်နေကြပုံကိုနှစ်နဲ့ချီထိုင်လာရင်ဝေဒနာပေါ်အောင်တော့မျိုးမျိုးကိုတင်မလင်ကိုမျိုးမျိုးလောက်ထိုင်ပြတာပေါ်ပေါ်ပါသေးပေါ်လေကောင်းနေပဲပေါ်စမ်းအဲ့လိုထိုင်နေတာဘာဝေဒနာပေါ်တော့ဝေဒနာကိုမှတ်နေတော့စိတ်ကမပြန့်တော့နင့်မို့ဆိုဟိုရောက်ဒီရောက်အတိတ်ရောက်အနာဂတ်ရောက်ခဏခဏရောက်ဒါကိုယ့်ကိုညှင်းသေးတာမဟုတ်ဘူးတဖြည်းဖြည်းတဖြည်းဖြည်းကြိုးစားဖို့ပြောတာနော်ဆိုတော့ ဓမ္မသက်သက်ကြီးခဲခုထိုင်တာတို့ချိုးဖက်ထိုင်တာအတင်းအဓမ္မလှုပ်ခိုင်းတာမဟုတ်ဘူးကာယ ानु ပဒနာကိုတာဝန်ကြည်အောင်ကြိုးစားကြည့်တေရပတ္တသတ်တို့ပါလို့ဆိုနောက်ကတန်လျက်နဲ့မိုးပြီးတော့လိုက်တဲ့ရာဇဝသားကဲ့သို့မလွတ်အောင်နိစ္စဒုက္ခအနတ္တတွေဖြစ်ပျက်တွေကိုအသာထားအောင်အစမှာတရားနဲ့တွန်းမှကိုရင်ကိုလူကိုယ်ဆိုင်ရင်ဆိုင်ဆိုင်နဲ့ယူရင်ယူတယ်မှနေကင်းလည်းမှညလည်းမှညအိတ်မပြောလဲပုံမကောင်းဘူးလား ပုံကောင်းတယ်မှားတာပေါ့အဲ့ဒီအောင်အိတ်ဆေးတွေတောက်မနေနဲ့ဟာလားအိတ်မပြောလေကောင်းလို့မှတ်စမ်းဒါလည်းဉာဏ်ပညာရတာမရတာထားတတိအားကောင်းလို့ယူစားတတိပဋ္ဌာန်ကရောပြီမနဲ့ကြတော့ဥမာကိုကတညာလုံးမှတ်ထားလို့အေးပြက်နေတယ်အဆောင်မှုပါလေပြောလိုက်ပေါ့ရပါလေဒါအကြီးအကျယ်စာချုပ်ကြီးနဲ့လုပ်တဲ့အလုပ်တွေမဟုတ်ပါဘူးတတိခံပြီးရပါတယ်အဲပတ်ဆက်ရတဲ့အလုပ်ကစာချုပ်နဲ့လုပ်ရတာ ဒါဟာအရင်ဒီယောဂီကောင်းမှုနေတယ်ညတညလုံးတရားအထုတ်ထားလို့ကြီးတော်ကြီးညိုသေးတယ်မလားနဲ့လေအထုတ်အဲ့ဒါယောဂီတို့သူများတွေကတရားအထုတ်ခြင်းလို့တခါတမ်းမယာကြီးတောင်တောက်ရတယ်ညကိုမျက်လုံးကျေအောင်လို့တမ်းမယာကြီးတောက်ရတယ်တမ်းမယာကြီးနဲ့မျက်လုံးပိတ်ပေါ်ရတယ်မအိပ်ချင်အောင်လို့အာထုတ်ချင်လို့အဲအိပ်မရတဲ့ပုံကိုဘိုးတော်မောင်းနေတယ်ဟုတ်တယ်မလားအဲအာထုတ်ဘလို့ဘလို့နေထိုင်မယ်အာထုတ်အာထုတ်မတည့်ရအာထုတ်အာထုတ် ကြိုးစားအဲ့ဒီကာယ ानु ပဒနာမှအားကောင်းတဲ့ပုဂ္ဂိုလ်ဝေဒနာကြမကြောက်တော့ဘာဝေဒနာလာလာမကြောက်ဘူးသူများတဏှာကြီးဆို2နာရီ2နာရီဆို3နာရီ3နာရီဆို4နာရီတို့ထိုင်နေခန္ဓာကိုယ်ကတော့နာတာပဲစိတ်မှာကောင်းနေမအားကောင်းထိုင်နေတိတနာတယ်ထိုင်နေတိတနာတယ်ထိုင်နေတိတနာတယ်ထိုင်နေတိတနာတယ်နာတယ်နာတယ်ပူရပူရနာတယ်မှတ်ရခတိန်တိန်တိန်တိန်တိန်တိန်နဲ့ဆိုင်နေတိနာကြမှတ်လို့ကောင်းတယ် မတိုင်းမတိုင်းနဲ့သဘောပေါက်သွားတယ်အထူးတွေးတရားမလို့ဩခန္ဓာကြီးကတော်တော်နှိမ့်ဆက်တာပဲဩတော်တော်နှိမ့်ဆက်တာပဲတခါတည်းအများကြီးပဲအပဲလေးပါးလေးပါးလေးအကုန်လုံးကမနဲ့ပြန်မှတ်ပြရဉာဏ်นี่ပွင့်နေသတော်ကြာကြာထိုင်နေလေဉာဏ်ပွင့်လေပဲစိတ်မကူးပဲနဲ့မှတ်ရင်ပြောတာနော်ယောဂီတို့စိတ်ကူးရင်တော့ဉာဏ်မပွင့်ဘူးစိတ်ကူးလို့ရှင်ယောဂဖြစ်တတ်တယ်နော်သတော် ယောဂီကဘာမှမလုပ်တော့အေးစင်းနဲ့ထိုင်ပြီးစိတ်ကူးနေစိတ်ကစားယောဂဖြစ်တယ်တို့အစပိုင်းတုန်းကလည်းပြောပြီးမလားအေးထပ်ပြောတာယောဂီတို့ဦးဇင်းတို့မှာတာဝန်ရှိတယ်စိတ်ယောဂဖြစ်မှာသိဆိုရင်အဲစိတ်ကူးတော့မြင်တယ်ဘလို့မှမှတ်လို့မရဘူးစိတ်ကူးရင်များနေထွက်လမ်းလျှောက်ပလိုက်တော့လမ်းလျှောက်ရင်းနဲ့စိတ်ကူးရင်တတ်တယ်တင်းတင်းရင်းမှစိတ်ကူးတော့အလိုမလိုက်နဲ့စီးပွားရေးတွေလူမှုရေးတွေနိုင်ငံရေးတွေစိတ်ကူးရတာအများကြီးပဲဒါသူ့ကိစ္စနဲ့သူဒီတရားမှာ စိတ်မကူးနဲ့ အတတ်နိုင်ဆုံးရှုမှခဏလေးမှားတာ9ရက်လောက်ခရီးအခုပြည့်တော်မှာတော့ကြာနောက်ကြလို့ချင်းအလုတ်ကန်းတိုင်ကန်းနေနေဆိုရင်စိတ်မကူးလို့မရဘူးဘာလို့အောင်မပယ်သွားအောင်မလုပ်အောင်မှာအခုဒီမှာဝေယဝိသသမားတွေရဲ့စေတနာနဲ့လုပ်ပေးလို့တရားဟုတ်တာတွန့်မှန်စာလည်းမဖတ်နဲ့နားလည်းမထောင်နဲ့ကိုယ်ဟုတ်တာတွန့်မှန်တယ်သတိပဋ္ဌာန်ကမြတ်စွာဘုရားတစ်ပင်နဲ့တောတောင်တွေရှိတယ်အာထုတ်ဖြစ်အောင်အာထုတ်ကြနောင်မနောင်တမဖြစ်စေနဲ့ ဒီသစ်ပင်နဲ့တောတောင်တွေဟာအသုံးချတတ်လို့ရှိရင်ဒါမတရားဖို့ပြရမယ်နေရတယ်အခုဒိဋ္ဌိဖြုတ်ဖို့အတွက်အာသဝတုတ်ကမသိမသိနှလုံးသွင်းလို့ရှိရင်မဖြစ်သေးတဲ့အာသဝတွေဖြစ်တယ်ဖြစ်ပြီးသားအာသဝတွေတိုးပွားတယ်အဲမသိတဲ့နာမသိတဲ့နဲ့မသိမတဲ့နှလုံးမသွင်းပါနဲ့တင့်တင့်နဲ့နှလုံးသွင်းတဲ့နာကိုနှလုံးသွင်းပါ မသိမသိနှလုံးသွင်းတာနှလုံးမသွင်းတဲ့နာအာယောနိသောမနတိကာရဘာတွေလဲဆိုတော့ယုံမှချင်း16ပါးသဘောမျိုးပေါ့ဒီမစ္စည်းမနိကေရမှာတော့16ချက်မပြည့်ဘူးသို့တော်လည်းပဲပရိစ္ဆသမုပ္ပါအယတာမှာကျတော့16ချက်ပြထားဒါဝိသိကိစ္စအဘိဓမ္မာနိအားဖြင့်8ချက်တုတ်တန်နိအားဖြင့်16ချက်ရှိတယ်အတိတ်ဘဝ9ခုအနာဂတ်ဘဝ9ခုပြစ္ဆုတ်ပံမှာ6ခုအတိတ်တုန်းကငါဖြစ်ဖြစ်နေသလား အာယောနိသောမနတိကာရပြောမလို့နော်တော်အခုကအတိတ်ဘဝတွေအရင်သိကျင်တယ်မလားတော်အေးသိကျင်လို့ရှိရင်ဒီတရားလေးကိုဖတ်ကြည့်ကြမစ္စည်းမနိကေပထမတွဲဒုတိယတွဲဓမ္မစရိယဥမောင်မောင်လေးရေးတယ်မြမပြန်ပေါ့အဲ့ထက်မှာပါတယ်အတိတ်ကငါဖြစ်ခဲ့လေသလားပရိစ္ဆသမုပ္ပါအရသာကြတော့ဆရာတော်ဥရိယရေးတယ်အတိတ်ကငါဖြစ်ခဲ့လေသလား ဖြစ်ခဲ့ဘူးသလားမဖြစ်ဘူးဘူးလားဘယ်သူဖြစ်တယ်လဲဘယ်လိုအချင်းအားဖြင့်ဖြစ်တယ်လဲဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့တယ်လဲအတိတ်နဲ့ပတ်သက်လို့ငါ့ကိုပြန်ပြောပါဦးမယ်တိတ်ကငါဖြစ်ခဲ့ဘူးသလားနံပါတ်1ကနံပါတ်2ကမဖြစ်ဘူးဘူးလားနံပါတ်3ကဘယ်သူဖြစ်ခဲ့တယ်လဲနံပါတ်4ကဘယ်ချင်းညာနဲ့ဖြစ်ခဲ့တယ်လဲနံပါတ်5ကဘယ်သူဖြစ်ပြီးတော့ဘယ်သူဖြစ်ခဲ့တယ်လဲ ယ်နှခုပါလဲငါးခုအခုကတိတ်သိခြင်းရတာတိတ်ကဘာဖြစ်ခဲ့တယ်လဲဘာလဲဟိုလူကတမျိုးပြောဟိုလူကတမျိုးပြောဘယ်ဟာရောမှမသိဘူးအဲ့ဒါမမယွင်းနေဖြစ်တတ်တယ်ဒိဋ္ဌိဖြုတ်နာတော့တော်အောင်လို့ဒိဋ္ဌိဖြုတ်နေတာဘာဖြစ်လို့ဒိဋ္ဌိဖြုတ်ရတယ်လဲလို့လည်းစဉ်းစားကြည့်ပါအပယ်ရေတော့မြစ်ကိုဖြန့်တာလေဒီဒိဋ္ဌိဖြုတ်မှမဉဏ်ပုံဉဏ်ရမှာမလား အခုညာတပရိညာနဲ့တရားနာသောအပြင်ဆောင်းဖတ်သောအပြင်များများဖြုံနိုင်မှာဝိပဿနာအားထုတ်တဲ့အခါကျတော့ဝိပဿနာဉာဏ်တွေတက်ပြီးတော့အမြင့်ပြတ်ထုတ်လို့ရမှာပေါ့ဝိပဿနာတော့အားထုတ်တယ်ယောဂီတို့ကဟိုဟာမေးဒီဟာမေးဟိုအကြမ်းမြင်သမားသွားမေးဟိုနာမည်ကြီးသွားမေးဘယ်ဘာဖြစ်ခဲ့လဲကိုတော့ဘာဖြစ်ခဲ့ဘယ်လိုဖြစ်ခဲ့လဲဘယ်ထဲကလာတာလဲဘယ်နေ့ပြန်သွားမှာလဲဒါမျိုးတွေများဘူးလား ဟောပြောတဲ့လူကလည်းတယောက်တမျိုးပြောတာမင်းကဟိုကလာတာဟိုတောင်မောအာမဟိုကလည်းဟိုပင်လေတွေကလာတာအာမင်းကဟိုကစင်ကာပူနိုင်ငံမှာဘယ်နေရာမှာဘာဖြစ်ခဲ့တယ်အဲ့ဒါအကုန်လုံးရှုပ်ကုန်အဲ့ဒါတည်းဘယ်သူတွေကိုအားပေးတယ်လဲတက္ကရာဒိဋ္ဌိကိုအားပေးတယ်သူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဒါကိုပြောတာမလားတို့ဝိပဿနာနယ်မှာယောက်ျားမိန်းမပုဂ္ဂိုလ်တ attva ရှိရလားရှိပါပါဘူးအဲ့ဒါကိုပယ်နိုင်မှဝိပဿနာဉာဏ်တက်မှာပေါ့ဝိပဿနာပရမတ်ကိုရှုတာလေဆိုတော့ အဲဝိပဿနာအာမထုတ်ခင်နဲ့ပရမတ်ကိုနှလုံးသွင်းရအဘိဓမ္မာသင်္นานတွေတက်တယ်သိဉ္ဇိုတွေတက်တယ်ဆိုတာအဲ့ဒီဝိပဿနာကိုအထောက်အကူပေးဖို့သူများကိုအနိုင်ရောဖို့မဟုတ်ဘူးသူများအနိုင်ရောသူများကိုနိုင်တာနဲ့ဘယ်တကားမပိတ်ဘူးဟုတ်တယ်မလားကိုယ်ရင်တွေကဒိဋ္ဌိကိုနိုင်အောင်ဟိုတဏှာကိုမနိုင်တာထားအောင်ဒိဋ္ဌိကိုနိုင်ဖို့အတိတ်တုန်းကလည်းယုံနာဖြစ်ခဲ့တာပဲအခုလည်းပဲနောက်ပါပြေအောင်ပါလေ ယုံနာနာမသင်္ခါရတရားဆိုတော့အနိစ္စဒုက္ခအနတ္တဒုက္ခသစ္စာမလားမှန်ပါဗျာအဲ့ဒါကိုပိုင်ပိုင်နိုင်နိုင်သိမှဘာမှရှောက်မေးနေတရားမလို့ဘူးဒါတူတူငါငါပဲသိကျင်တာဘုလို့ဘာဖြစ်ခဲ့လဲမင်းဟိုဘောတော့မြောက်ဖြစ်ခဲ့တယ်သိရောတခါလဲကိုကသွားမေးတာဟိုကိုမေးတာမလားမေးတဲ့ခါကျတော့ဟိုပြောကျင်တာပြောချရတယ်ပြောကြတော့မင်းခွေးဖြစ်တယ်ကွာဆိုတော့ပြန်ပြောရလဲခက်တယ်ကိုကသွားမေးတာဟိုအဲအဲ့တော့ တခါတည်းပြောတယ်ဟာဝန်ကြီးကမင်းကဘယ်ရလာလဲမင်းကမွေပဲဆိုတော့တွန့်လိန်တွန့်လိန်ညာမင်းမဖြစ်နိုင်တာမဖြစ်ဘူးရလို့မပြောပါဘူးဟိုးသုဒ္ဓဘာသာ၅ဘုံကလွယ်လို့အကုန်ဖြစ်ဘူးတယ်နော်ဆိုတော့ဟာလိုက်တယ်မဖြစ်ဘူးဘာမဖြစ်ဘူးမဖြစ်ဘူးလို့ပြောတာမဟုတ်အကုန်ဖြစ်ဘူးတာကြီးပဲအကုန်ဆွေမျိုးတွေကြီးပဲဒါပဲနဲ့ဝိပဿနာ အားထုတ်ဖို့ကြတော့ဘာကိုများများနှလုံးသွင်းရယုံနာဓမ္မ ယုံနာနာမသင်္ခါရတရားတွေတရားဟောနေတာဘယ်သူပါလဲတရားနာနေတာပဲဟာပဝဉ္ဇမှာရှိတဲ့သစ်ပင်တွေမှာရှိတဲ့နတ်တရားစင်ကာပူနိုင်ငံမှာရှိတဲ့လူတွေရောအဲ့ဒါကိုထက်ခါထက်ခါကိုညံထဲမှာရောက်မှာဘယ်သူပဲပဲဝါပဲဆိုရင်တထေးကြီးဆိုအားကြအောင်မယ်ဟုတ်တယ်မလားဆင်းရဲသားဆိုရင်နှိမ်ညုံမယ် ဘယ်လိုဝိပဿနာဖြစ်တတိကြီးရဲ့အာကြတရားမလို့ဆင်းရဲသားလည်းထင်သေးတရားမလို့အကုန်လုံးကယုံနာနာမသင်္ခါရတရားတွေဒုက္ခတွေကြီးပဲမလားကိုယ်လည်းဒုက္ခတွေပဲသူလည်းဒုက္ခတွေပဲဒုက္ခသစ္စာတွေပဲဒီဒုက္ခသစ္စာတွေမလွတ်သေးတဲ့ကဒုက္ခရောက်အခုတထေကြီးဆိုကြဆင်းရဲသားဖြစ်ရင်ဖြစ်တာဘယ်လိုမလားမှန်ပါဗျာခုပဲတန်းကြွယ်တထေကြီးခုပဲကိုယ်ကိုယ်တတ်သေးသွားတာလည်းမရှိဘူးလားရှိပါဘူးဘယ်ရောက်သွားဖို့များလဲမရောက်ပါဘူးကဲအားကြတယ်အမှန်ကောင်းရဲ့လားမှန်ပါဘူး အလုပ်တွေကောင်းလိုက်တာဒေါ်လာတွေအများကြီးရတာပဲဘာတရားမှမလုပ်ဖဲနဲ့သင်ဘယ်ရောက်ဖို့များအဲသူများကိုအထင်သေးစရာမလိုထင်ကြီးစရာလည်းမလိုအမှန်တိုင်းသိလို့ရှိရင်ဟာတို့ဒီအလုပ်ဟာများများလုပ်မှတော်မယ်တို့အလုပ်တွေဒီနေ့ဟာဒီအများကြီးလုပ်ခဲ့တယ်ဝိပဿနာအလုပ်နည်းနေတယ်မြန်မြန်ကြိုးစားမှပဲဒီစိတ်တွေပေါ်ရမှာနော်သတော်မလုံးနိုင်သေးတာထားလုံးနိုင်တာမလုံးနိုင်တာထားအနတ္တတရား လုံချင်တဲ့စိတ်ပေါ်ဖို့အရေးကြီးတယ်ဝိပဿနာသင်တန်းတက်ပြီးတော့ကိုယ့်ရဲ့ပြေတော့ရင်ကိုယ့်ရဲ့ပြေတော့မဟေးဝမ်းသာတရားပဲဆိုရင်တော့ပြီးရောတာတဲ့ရကျိုးနတ်ပါမလားလားလက်ရကျိုးမနဘူးထောင်ကြပြီးလွတ်တယ်လို့ဖြစ်သွားတယ်နန်းနန်းဆန်းဆန်းလွတ်သွားအေးရောဟေးလာခဲ့မိတာတော့ငါးပါးမောက်ထိုင်ခဏခဏထိုင်နေရအဲ့ဒါတော်တော်ကောင်းလို့သဘောမပေါက်လို့သဘောပေါက်လို့ရှင်တသက်လုံးလုပ်ချင်တာနော်တော်တော် ဘယ်လို့မှမလုပ်ချင်ဘူးတချို့မြို့သမီးတွေဦးဇင်းတို့ကျောင်းမှာလည်းရှိတယ်တရားသဘောပေါက်သွားလို့ရှိရင်အလုပ်ကိုထွက်ပြတာပင်စင်တော့မယူဘူးပင်စင်လည်းမယူဘူးပင်စင်မရလို့မယူတာမဟုတ်ဘူးပင်စင်ရလည်းမယူဘူးဘာဖြစ်လို့လဲဆိုတော့အလုံးရှုပ်ပြီးတော့ရက်ကြီးကြာလို့မယူဘူးဆိုမယူဘူးတခါတည်းတရားပဲလုပ်တော့တာပဲဒါလိုပဲတချို့စစ်ဘိုလ်တွေလည်းရှိတယ်တချို့အရာရှိတွေလည်းရှိတယ်ဒါမှမဟုတ်တရားဘက်ကိုရောက်သွားတာမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရား ရှင်မဝတ်ကြတယ်မင်းကြီးမင်းသားတွေမတူဘူးလားငယ်ငယ်ရွယ်ရွယ်တွေနဲ့ယဟန္တာတွေဖြစ်ကြတယ်မလားသူတို့မင်းကြီးမင်းသားတွေပဲသူတို့အဖေတွေနိုင်ပါဆိုင်သူတို့ဘယင်ဖြစ်မှာလေအဲအဲ့ဒါကိုမလုပ်ဘဲနဲ့ယဟန်ဝတ်ပြီးတော့တရားတွေအားထုတ်တယ်မလားအဲ့ဒါမြတ်စွာဘုရားရဲ့တရားတော်ကြောင့်တို့ကိုယ်တိုင်ကအဲ့လိုကြကြနာနာအမြင်မကြည်လင်ခဲ့ဘူးတဲ့ဘုရားလက်ထက်ကတို့ဘာတွေဖြစ်နေမှမသိဒီပင်လယ်ထဲမှာဖြစ်နေလားမသိဘူးဒါကြောင့်ဒီပင်လယ်နာပဲခဏခဏရောက် အဲ့အဲ့တဲ့ရောက်တာဖြစ်ပါလိမ့်မယ်စိတ်ဆွဲပြီးတော့ဒီဘက်ပဲရောက်ရောက်အဲ့တော့တပ္ပတဝတုတ်ရပြောမယ်ဆိုလို့ရှိရင်တော့မသိမတင်နှလုံးသွင်းတဲ့ပုဂ္ဂိုလ်ဟာမဖြစ်သေးတဲ့အာသဝတွေဖြစ်ပေါ်သေးတယ်ဖြစ်ပြီးသားအာသဝတွေတိုးွားတယ်ဘာတွေကိုမသိမတင်နှလုံးသွင်းတာလဲဆိုတော့အတိတ်တော့ငါဖြစ်ခဲ့လေသလားမဖြစ်ခဲ့ဘူးလားဘယ်သူဖြစ်ခဲ့သလဲဘယ်လိုအချင်းအဖြစ်ဖြစ်ခဲ့သလဲ ဘသူဖြစ်ပြီးတော့ဘသူဖြစ်ခဲ့တယ်လဲတော့တို့တွေးကြည့်တာအဲ့ဒါအဓိကဘာနဲ့တွေးနေရတာငါနဲ့သူနဲ့တွေးနေငါနဲ့သူနဲ့ဆိုအဲ့ဒါတက္ကရာဒိဋ္ဌိမလားငါဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတော့ငါပဲဟုတ်တယ်မလားဘယ်လိုဖြစ်ခဲ့သလဲတဲ့ယောက်ျားဖြစ်ခဲ့သလားမိန်းမဖြစ်ခဲ့သလားဘယ်လိုဖြစ်လဲတရုပ်ဖြစ်သလားရှမ်းဖြစ်သလားဗမာဖြစ်သလားဒါမဲ့တက္ကရာဒိဋ္ဌိပဲမလားအဲ့ဒါဘယ်လိုချင်းရအဖြစ်ဖြစ်သလဲတဲ့ပညာရှိဖြစ်သလား ဆင်းရဲသားဖြစ်သလားတထေးဖြစ်သလားအရာရှိဖြစ်သလားဒါမှသက်ငါအဋ္ဌိပဲမလားမှန်ပါတယ်ဒါတော့လို့သေချာနှလုံးသွင်းတော့လွယ်သလိုလိုနဲ့တက္ကအဋ္ဌိရနေရာတကပါတယ်နော်နောက်တစ်ခါငါဘသူဖြစ်ပြီးတော့ဘသူဖြစ်ခဲ့သလဲဘသူဖြစ်ပြီးတော့ဘသူဖြစ်ခဲ့သလဲဆိုတော့ဘာနဲ့တွေးတာလဲငါနဲ့ပဲတွေးတာပဲငါကိုတီးပြီးတွေးတာမလားငါဘသူဖြစ်ပြီးတော့ငါဘသူဖြစ်ခဲ့သလဲငါပဲ ဟိုကပြစ်ခဲ့တော့လည်းငါပဲအခုပြစ်တော့လည်းငါပဲငါရဲ့တွေးနေဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့ပါဖို့မပါဘူးနော်တော်အဲ့တော့ဗာဒိဋ္ဌိဖြစ်နေတယ်ဘာဖြစ်လို့လဲတက္ကရာဒိဋ္ဌိဖြစ်ပါလဲအာယောနိတော့အာယောနိတော့မနတိကာရကြောင့်တက္ကာဒိဋ္ဌိဖြစ်တယ်အဲ့ဒါအာသဝလို့ပြောရင်ဒိဋ္ဌာသဝမဖြစ်သေးတဲ့အာသဝတွေဖြစ်တယ်ဖြစ်ပြီးသားအာသဝတွေတိုးွားလိမ့်မယ်ကိုယ့်ကိုငါသူချင်းတယ် ယောက်ျားကိုကိုယောက်ျားထင်တယ်မိန်းမကိုကိုမိန်းမထင်ပြောဆိုဆက်ဆံတာအပြစ်မရှိဘူးနော်တကယ်ထင်ရင်သက်ကာယဒိဋ္ဌိလောတကယ်ထင်သက်ကာယဒိဋ္ဌိဘုသူပစ္စည်းမှမခိုးဘဲနဲ့အကုသို့ဖြစ်တာနော်မက်ကင်မိစ္ဆာဒိဋ္ဌိမလားကိုကိုယောက်ျားထင်တဲ့သူကလည်းဘဝင်မြင့်တတ်တယ်ကိုကိုမိန်းမထင်တဲ့သူကလည်းအားငယ်တတ်တယ်အားငယ်လည်းအားငယ်ပဲသဘောကျလည်းသဘောကျမှာပေါ့ဗျာအားငယ်လည်းဒေါသပဲသဘောကျရင်လည်းလောဘပဲမလားတခုမှမကောင်းဘူး ဘယ်သူကြောင့်လဲဆိုတော့တက္ကာယဒိဋ္ဌိကြောင့်ကရောရောတက္ကာဒိဋ္ဌိခွာလိုက်ယောက်ျားမိန်းမမတွေးနဲ့ဩယုံနာနမသင်္ခါရတရားတွေပဲဆိုတော့လောဘဖြစ်เสียခုနမာနတက်เสียလိုပါတော့ဘာလောဘဖြစ်เสียလို့လဲဒုက္ခသစ္စာကြီးဖြစ်နေတာဘာလို့လောဘဖြစ်မလဲဟုတ်လားမလားဒုက္ခသစ္စာယုံနာနမသင်္ခါရဆိုဒုက္ခသစ္စာမလားမှန်ပါဗျာယောက်ျားလည်းမတွေးနဲ့မိန်းမလည်းမတွေးနဲ့ဟာငါသူများနဲ့မတူဆင်းရဲတယ် ငါညီကောင်မောင်နှမမရှိဘူးရှောက်တွေးနေအဲ့ဒါတောကတွေဖြစ်အကုန်လုံးကဒါဒုက္ခသစ္စာတွေကြီးပဲယုံနာနမသင်္ခါရတရားတွေပဲချမ်းသာတဲ့သူကိုလည်းအားကြရမလို့ဆင်းရဲတဲ့သူကိုလည်းပဲနှိမ်နေရမလို့အားငယ်တရားလည်းမလို့အားကြတရားလည်းမလို့အမှန်တိုင်းသိနေတော့မြန်မြန်လွတ်ချင်တဲ့စိတ်ဖြစ်ရဒုက္ခသစ္စာမှလေဒီခန္ဓာကိုယ်ကြီးလွတ်မှငြိမ်းချမ်းမှာမလားငြိမ်းချမ်းရေးငြိမ်းချမ်းရေးဆိုတာခန္ဓာကြီးရှိနေမငြိမ်းချမ်းဘူးဆိုတော့ တော်လို့ဘလောက်ပဲလက်ကကြီးကောင်းနေနေရွှေတွေကိုတွေဘလောက်ပဲပုံနေနေ96ပါးနှိမ့်ဆက်မခံရဘူးလားမှန်ပါပါဗျာငြိမ်းချမ်းရလားငြိမ်းချမ်းပါပါနောက်အိယာဖြာကဖြစ်ဦးမယ်အခုဟောတဲ့သူရောနားတဲ့သူရောအခုတရားစခန်းဝင်နေနောက်မဝင်နိုင်ဘူးဖြစ်ဦးမယ်အသက်ကြီးတိုင်းလေအသက်ကြီးလည်းမသွားနိုင်မလားသင်းမောတော်မစည်းနိုင်တော့ဝင်လို့ရပါတော့မလားမရပါဘူးအဲအိယာဖြာအိယာဖြာကပြီးနောက်ပါဖြစ်ဦးမယ်အဲတည်ဦးမယ်အဲ့ဒုက္ခတွေကတန်းစီနေတာပဲကျင်းနေဒုက္ခတွေ ကျင်းနေဖြစ်မဲ့ဒုက္ခတွေကိုဟိုဝိပဿနာဉာဏ်မပါသေးပါဘူးရိုးရိုးလေးတွေးကြည့်တော့မမြင်နိုင်ဘူးလားဗျာအေးဒါပဲနဲ့အဲ့ဒီဘက်ကိုမလဲဘူးတဲ့ဒိဋ္ဌိဖြစ်ဖို့ငါဘယ်လိုဖြစ်ခဲ့လဲဘာဖြစ်ဘယ်လိုချင်းညာနဲ့ဖြစ်ခဲ့သလဲဘယ်သူဖြစ်ပြီးဘယ်သူဖြစ်ခဲ့လဲဒိဋ္ဌိကြီးဖြစ်နေတာဒါအတိတ်အနာဂတ်တော့အနာဂတ်မှာဘယ်သူဖြစ်အောင်မှာလဲငါဖြစ်အောင်မှာလားမဖြစ်တော့ဘူးလားဘယ်သူဖြစ်မှာလဲဘယ်လိုချင်းညာအပြင်ဖြစ်မှာလဲဘယ်သူဖြစ်ပြီးဘယ်သူဖြစ်အောင်မှာလဲ ဘာနဲ့ပဲတွေးတာလဲတက္ကာဒိဋ္ဌိနဲ့ဤတွေးတာပဲကဲဒါအာယောနိသောမနတိကာရတွေနော်ဘယ်အတွက်လဲဆိုတော့ဝိပဿနာဓမ္မအတွက်အကုန်လုံးတော့အကုန်လုံးတော့ပေါ့လေဝိပဿနာဝါသနာမှာပါတယ်ဆိုတော့မတတ်နိုင်ဘူးဝိပဿနာအားထုတ်မဲ့ပုဂ္ဂိုလ်ကဒါရင်နှလုံးမသွင်းသင့်ဘူးမတွေးသင့်ဘူးတဲ့အတိတ်တုန်းကလည်းယုံနာဓမ္မသင်္ခါရဒုက္ခသစ္စာဖြစ်ခဲ့တယ်အခုလည်းဒုက္ခသစ္စာနောင်လည်းဒုက္ခသစ္စာဖြစ်မှာပဲလွတ်အောင်ဝိပဿနာအားထုတ်ရမယ်ဒါလိုနှလုံးသွင်းရမှာနော် ကဲပြစ္ဆုတ်ပံကြည့်အောင်ပြစ္ဆုတ်ပံကြတော့တချို့ကငါဟုတ်ရဲ့လားတဲ့ငါမဟုတ်ဘူးလားတဲ့ဒကမာကြီးတယောက်တွေ့ဘူးတယ်တရားစစ်တဲ့အခါကျတော့တပည့်တော်ကလူမဟုတ်ဘူးဗျာတရားစစ်တဲ့သူကအမျိုးမျိုးကြားရတယ်နားထောင်ရတယ်ဩလူမဟုတ်ဘူးနားဖြစ်လိမ့်မယ် အဲ့လူမဟုတ်ဘူးလေကလူမဟုတ်တော့ရုပ်နာမြန်ပြောမလားလို့မဟုတ်ဘူးသူကသူကတိုက်ကလာတယ်ပေါ့သူကသူမဟုတ်ဘူးတဲ့လူသူကသူသွားတိုက်တွေပါလေပယ်တာမဟုတ်သူကနဲ့သူရှိတယ်နော်သူတော်အောင်လို့ဘုသူတို့မပယ်ပါဘူးရှိပါတယ်နတ်တွေတိုက်တွေဆိုရှိတယ်ဒါပဲနဲ့အခုပြစ္ဆုတ်ပံမှာပြဉ္ညာအနေနဲ့လူဖြစ်နေတာငါသူဆွဲတာဟိုးအရန်ဆွဲနေဘာဖြစ်တယ်ညာဖြစ်တယ်အရန်ဆွဲအဲ့တော့ငါဟုတ်ရဲ့လားငါမဟုတ်ဘူးလား ဘယ်သူလဲအဲကိုယ့်ကိုမေးကြည့်ရတယ်ဘယ်သူလဲမေးကြည့်ပါအောင်ဘယ်သူဖြစ်နေလဲဘလို့အချင်းအားဖြင့်ဖြစ်တာလဲအဲဘယ်ကလာပြီးတော့ဘယ်ဟူသွားမှာလဲပြစ္ဆုတ်ပံကြတော့6မျိုးအဲ့ဒါအတိတ်ရဲ့အနာဂတ်ရဲ့ပြစ္ဆုတ်ပံပေါင်းလိုက်တော့16မျိုးတုတ်တန်နည်းအားဖြင့်ဝိသိကိစ္စ16ပါးရှိတယ်အဲ့ဒါတွေကိုငါငါဟုတ်သလားငါမဟုတ်ဘူးလားငါဘယ်သူဖြစ်တယ်လဲဘယ်လိုအချင်းအားဖြင့်ဖြစ်တယ်လဲ ငါတော့ဘယ်ဟူသွားမှာလဲငါဘယ်ဟူသွားပြီးတော့ငါဘယ်ရလာခဲ့တယ်လဲပြစ္ဆုတ်ပါမှာပြောတာနော်ငါဘယ်ဘဝလာခဲ့တယ်လဲအခုသိရင်ဘယ်ဘဝသွားမှာလဲ၆ချက်ဖြစ်မသွားဘူးလားပြန်ပြောပါဦးမယ်ငါဟုတ်ရလားငါမဟုတ်ဘူးလားနောက်ပြီးတော့ငါဘယ်သူလဲငါဘယ်လိုအချင်းအားဖြင့်ဖြစ်တယ်လဲငါဘယ်ဘဝလာခဲ့တယ်လဲဘယ်ဘဝကိုသွားမှာလဲဒါကြီးတို့ဘယ်ဘဝလာခဲ့ပါလဲ သိရမှာပါဘာလို့မသိရယုံနာနမသင်္ခါရလာခဲ့တယ်မလားအဲယောဂီတို့ဝိပဿနာယောဂီဖြစ်ရမယ်နော်မသိပါဘူးဆိုရင်သွားမယုံမယ်တော့ကြာသွားမယ်ဟောရန်တာကမင်းတို့အဲ့ပင်လေတွေကငါးဘဝလာတာဟေးအဲ့လိုပြောလိုက်နေမယ်အဲ့ဒါယောဂီတို့ဘယ်ဘဝလာပါလိမ့်အဲယုံနာနမသင်္ခါရအခုဘာတွေဖြစ်ယုံနာနမ ကဲယဟန္တာမဖြစ်သေးရင်တော့ဘာဖြစ်ဦးမလဲဟုတ်မှာဟုတ်ရဲ့ဟုတ်ပါပါဘုရားကိုပြောပြီးကိုကကိုမယုံဖြစ်ဦးမှာနော်အဲဒုလောဒုလောဒုလောဖြစ်တာဒါမသိမတင်နှလုံးသွင်းတဲ့ပုဂ္ဂိုလ်ဟာတက္ကာယဒိဋ္ဌိကိုအားပေးတယ်တက္ကာယဒိဋ္ဌိကိုအားပေးတယ်ဆိုအာဘဝတွေဖြစ်တာပေါ့ဒိဋ္ဌာတဝဒိဋ္ဌာတဝဆိုရင်ကာမတဝတို့ဝိဇ္ဇာတဝတို့ပါမလားဘူးလားမဖြစ်သေးတဲ့အာဘဝတွေဖြစ်နေတယ် ဖြစ်ပြီးသားအာတဝတွေတိုးပွားလိမ့်မယ်အစိုးရကဒိဋ္ဌိကရှိပြီးသားပုထုဇဉ်မှာဟုတ်တယ်မလားအဲထပ်ပြီးတော့မသိမတင်ပြီးတော့ပို့ဆိုးတာပေါ့ပို့ပြီးတော့အဲ့ဒီဒိဋ္ဌိတွေဖြစ်နေဟိုတမထနယ်မှာတော့သူ့ဟာနဲ့သူအကြမ်းမြင်ရတာလို့ဘုရားဘုရားသူ့ဟာနဲ့သူဟုတ်ပါတယ်သူ့ဟာနဲ့သူဒါသူ့သူ့ပိုင်းနဲ့သူသူကဝိပဿနာကိုပြောတာနော်ဝိပဿနာပြောတာနဲ့ပဲတမထသမားတွေကိုသွားပယ်လို့မရဘူးသူကဏ္ဍနဲ့သူတော့တော်မြတ်စွာဘုရားကိုယ်တိုင်လည်းပဲဒိဗ္ဗစက္ခုတို့ဟာလား ပုပ္ပိနိဗ္ဗာန်နုဒ္ဓတိအဘိညာဉ်တို့မြတ်စွာဘုရားကိုယ်တိုင်ရထားတယ်မြတ်စွာဘုရားကိုယ်တိုင်ပြန်ဟောထားတယ်ဟိုတုန်းကဟေးငါဘုရားဟိုတုန်းကဂလုံမင်းဖြစ်ခဲ့တယ်ဂလုံဖြစ်ခဲ့တယ်အဲ့တုန်းကအဲ့ယဟန်အခုလူထွက်ချင်နေတဲ့ယဟန်ငါ90တဲ့မှာလူထွက်ချင်နေတဲ့ယဟန်ဘာဖြစ်ခဲ့တယ်လဲဆိုတော့အဲ့တုန်းကစောင်းသမားဖြစ်ခဲ့တယ်အဲ့တုန်းကမျိုးသမီးကကာကဝရီမျိုးသမီးဖြစ်ခဲ့တယ်အဲ့ဇာလန်တော့ထားလိုက်အောင်အတိတ်ဆိုတာပြောကြတာဟုတ်လား မြတ်စွာဘုရားအတိတ်ဆက်တွေပြန်ဟောတာရှိတယ်မလားသုတ်တန်ဒီအပြင်ဟောတာသူကဏ္ဍသူထားလိုက်တို့ကဝိပဿနာအားထုတ်ဖို့ပြောနေတာနော်ဝိပဿနာအားထုတ်ဖို့ဆိုဘာလို့ပဲနှလုံးသွင်းရအေးယုံနာနမသင်္ခါရတရားတွေကိုနှလုံးသွင်းမှာယုံနာနမသင်္ခါရတရားနေချော်သွားလို့ရှင်ရောလို့စိတ်ထဲမှာအားကြတာတို့ အားငယ်တာတို့မာနတို့အမျိုးမျိုးလာတတ်တယ်နော်ကိုယောဂီအချင်းချင်းကြည့်လိုက်ပါလားဩ तू ကတော်တော်ပြည့်စုံတယ်စုံနေတာပဲ तू ပါလာတာငါမှတော့ဘာမှပါမလားငါမှတော့ဘာမှပါမလားဘူးငါဘလူးမှလည်းနှုတ်ဆက်မှတ်သူတောင်မရှိဘူးအားငယ်ပြီအသက်လို့အားငယ်ပြီဟုတ်တယ်မလားအဲကိုပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲငါသူရနဲ့မတူဘူးဆိုပမာဏကြီးအောင်မယ်ဟုတ်တယ်မလား အဲ့လိုကြီးလို့ရှိရင်မာနတွေတောကတွေဆိုတာဒါဝိပဿနာအနောက်ချက်ကြီးရမလားတော်ပြည့်စုံတဲ့သူပဲဖြစ်မပြည့်စုံတဲ့ဖြစ်ပဲဖြစ်ဖြစ်ရောဤသို့တရားပညာပါဖို့ပဲရည်ကြီးတယ်တရားပညာနဲ့ကိုအားထုတ်နေတာမလားတော်ဒါအတိတ်ရဲ့အနာဂတ်ရဲ့ပြစ္ဆုတ်ပိုင်ဒါမသိမသိနှလုံးမသိမသိနှလုံးသွင်းတဲ့ပုံကူမျိုးဟာတဲ့နံပါတ်1ငါမှာအတ္တရှိတယ်ဘုံမတ္တမြတ်တွေဖြစ်တဲ့ ယုံမတန်တရားတစ်ဆင့်ယုံမတန်တရားထပ်ဖြစ်ပြီနော်တော်ငါမှအတ္တရှိငါမှအတ္တမရှိဘူးငါရဲ့အတ္တဟာငါမှအတ္တမရှိဘူးငါရဲ့အတ္တအမြဲတည်းခိုင်းနေဘယ်တော့မှမပြည့်စည်ဘူးငါရဲ့အတ္တဟာစကားပြောတတ်တယ်ငါရဲ့အတ္တအကောင်းဆုံးခံစားတတ်တယ်ငါရဲ့အတ္တဟာအတ္တမဟုတ်တဲ့အရာတွေကိုငါရဲ့အတ္တနဲ့သိတယ်ငါရဲ့အတ္တနဲ့အတ္တကိုသိတယ် ငါရဲ့အတ္တအတ္တမဟုတ်တဲ့အရာတွေကိုသိတယ်အတ္တမဟုတ်တဲ့အရာကအတ္တကိုသိတယ်ကဲယုံမားတွေထပ်မများဘူးလားတော့ငါမှအတ္တရှိတယ်ငါမှအတ္တမရှိဘူးငါရဲ့အတ္တဟာအတ္တကိုသိတယ်ငါရဲ့အတ္တအတ္တမဟုတ်တဲ့အရာတွေကိုသိတယ်ငါရဲ့အတ္တမဟုတ်တဲ့အရာဟာအတ္တကိုသိတယ်ငါတို့ပြီးသွားပြီနော်ပြန်ပြောမယ်ပြန်ပြောမယ်သတော်အောင်ပြောသားမယ် ငါမှာအတ္တရှိတယ်တစ်ငါမှာအတ္တမရှိဘူးနှစ်ငါရဲ့အတ္တဟာအတ္တကိုသိတယ်သုံးငါရဲ့အတ္တဟာအတ္တမဟုတ်တဲ့အရာတွေကိုသိတယ်လေးအတ္တမဟုတ်တဲ့အရာနဲ့ငါရဲ့အတ္တကိုသိတယ်ငါနော်အတ္တမဟုတ်တဲ့အရာနဲ့အတ္တကိုသိကဲနံပါတ်6ကြတော့များသွားပြီနံပါတ်6ပြောငါရဲ့အတ္တဟာမြဲတယ်ထိုင်နေဘယ်တော့မှမဖောက်ပြန်မပြောင်းလဲဘူးငါနံပါတ်6မှာ သုံးလေးခုပါတယ်ဟမ်အဲ့ဒါစကားပြောတတ်တယ်လုံးတက်ကင်တတ်တယ်နံပါတ်6ကိုပြောရမယ်နော်ငါအတ္တဟာမြဲတယ်ခိုင်နေဘယ်တော့မှဖောက်ပြန်မပြောင်းလဲဘူးငါရဲ့အတ္တစကားပြောတတ်တယ်ပြုလုပ်တတ်တယ်ငါရဲ့အတ္တအကောင်းဆုံးခံစားတတ်တယ်အကုန်လုံးပေါင်းလိုက်ရင်6မျိုးတော့ဆိုတော့နံပါတ်6မှာ3ခု4ခုလောက်ပါတယ်ဟုတ်လားပြန်ပြောပါဦးမယ်ငါမှာအတ္တရှိတယ် ငါမှအတ္တမရှိဘူးငါရဲ့အတ္တအတ္တကိုသိတယ်ငါရဲ့အတ္တအတ္တမဟုတ်တဲ့အရာတွေကိုသိတယ်အတ္တမဟုတ်တဲ့အရာကအတ္တကိုသိတယ်နောက်ပြီးတော့အဲမြဲတဲ့ခိုင်နေအဲဟောပြန်ပြောင်းလဲဘူးငါရဲ့အတ္တစကားပြောတတ်တယ်အဲသူ့လုပ်တတ်တယ်ငါရဲ့အတ္တခံစားတတ်တယ်အကောင်းဆုံးဟောနံပါတ်6မှာじゃ3ခုရှိတယ်ဟဟလားခုနတော့က ယုံမတန်တရား16မျိုးဖြစ်တဲ့ပုဂ္ဂိုလ်ဟာတဲ့အဲ့ဒီယုံမတန်တရား6မျိုးတမျိုးမျိုးထပ်ဖြစ်တယ်ဟောအဝိဇ္ဇာနဲ့အဝိဇ္ဇာကိုအားပေးတယ်လို့ဒိဋ္ဌိကဒိဋ္ဌိကိုထပ်အားပေးအာဟုသူကြောင့်အာဟုသူထပ်ဖြစ်ဗောရိမာဗောရိမာအာဟုဒလဓမ္မပစ္စည်းမာနပစ္စည်းမာနအာဟုဒလနံဓမ္မနံဥပနိဒေပစ္စည်းနာပစ္စည်းရောဆိုတော့ရှေ့ပိုင်းအာဟုသူကနောက်ပိုင်းအာဟုရှေ့ပိုင်းကိလေသာနောက်ပိုင်းကိလေသာအကြောင်းကျိုးဆက်သွားတာဟုတ်လား ခုနကတော့တန်မြတ်ဖြစ်တာတွေသူလျှောက်တွေးတယ်မလားအဲ့ဒါကိုအာယောနိသောမနတိကာရလို့ခေါ်တယ်နှလုံးမသွင်းသင့်တာကိုနှလုံးသွင်းတာဝိပဿနာယောဂီတွေအရေးကြီးတယ်နော်သူတော်ဝိပဿနာယောဂီတော့လုပ်နေတာဝိပဿနာတော့အားထုတ်နေတာပဲဘယ်နည်းနဲ့အားထုတ်အားထုတ်ပေါ့ဗျာဝိပဿနာအားထုတ်နောက်ပြီးတော့အဲ့ဒါတွေလျှောက်တွေးနေငါအတိတ်ကဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဘသူဖြစ်ခဲ့တယ်လဲဘလို့ချင်းရာဖြစ်ဖြစ်ခဲ့တယ်လဲဘသူဖြစ်ပြီးတော့ဘသူဖြစ်ခဲ့တာလဲဟောသိကျင်တာနဲ့ဟိုမေးဒီမေးဟိုကတမျိုးပြောဒီကတမျိုးပြော နောက်ဥပါဒာကြောင့်ဘာဖြစ်လဲဥပါဒာမဆွဲတင်တာသွားဆွဲတယ်ငါပယ်ထင်းရလာတာဘာညာဟုတ်ချင်ဟုတ်မဟုတ်ချင်လေဘုရားတို့တမထအောင်မပယ်ပါဘူးမဟုတ်ဘူးလို့ပြောတာမဟုတ်သူကလည်းမှန်တယ်သူကမှန်တယ်ဟုတ်တယ်မလားသို့တော်လည်းပဲတကယ်မှန်တာကဘာမှန်တာလဲအေးယုံနာဓမ္မသင်္ခါရတရားတွေဖျားဟောတဲ့အမှန်ကိုအပိုင်ယူရမှာဆိုတော့သူများပြောတာတွေကိုအဓိကမဟုတ်ဘူးနော်အတိတ်တော့ဘာဖြစ်ခဲ့ပါလဲယုံနာဓမ္မသင်္ခါရ ဘာတစ္ဆာဖြစ်ခဲ့ပါလိမ့်ဟောအဲ့ဒါမှန်နေဘုရားအလိုတော်ကြဝိပဿနာယောဂီကအဲ့ဒီလိုကိုတခါတည်းဆုံးဖြတ်ချက်ချနေအခုတော့ဘာဖြစ်နေပါလဲဟာဘာတစ္ဆာတွေဖြစ်နေပါလဲနောက်ဘာဖြစ်အောင်ပါလဲဒုက္ခသစ္စာဖြစ်အောင်ပါပဲဒုက္ခသစ္စာဆိုဆင်းရဲအမှန်တရားမှာတော့ဒုရေခရေသစ္စာဒုဆိုတာဆက်စုပ်ပွဲရခဆိုတာအတုံးမရတာ သစ္စာဆိုတာမှန်တာမှန်နဲ့ကြည့်ပြီးတော့နည်းနည်းနှလုံးသွင်းကြည့်ပါဗျဟုတ်သလားဆက်စုပ်ွယ်ရအတုံးမကြတာအမှန်ဆက်စုပ်ွယ်ရဆိုကျင်ကြီးကျင်ငယ်မှမဟုတ်ဘူးနော်ကျင်ကြီးကျင်ငယ်တဲ့ဆက်စုပ်ွယ်ရကောင်းတာပဲဟာလေကိလေသာတွေဘောဗျလောကကိလေသာတွေမဖြစ်ဘူးလားဖြစ်ပါတယ်အဲဒီကိလေသာတွေကြောင့်အမျိုးမျိုးအကုသိုလ်တွေဖြစ်ပြီးတော့ခွေးတွေနွားတွေဖြစ်ရတာမလားမှန်ပါ ဒီခန္ဓာကိုယ်မှာရှိနေကျင်ကြီးကျင်နေကြောင်းခွေးနွားဖြစ်တာမဟုတ်ဘူးဒါတန်ရှင်းလုံးလိုက်ရင်ရတယ်ဒီကိလေသာအာဟုဆိုတဲ့ကြောင့်လူစင်သက်ကလူသေးပြီးခွေးဖြစ်နွားဖြစ်ငါးဖြစ်ဒီလိုဖြစ်တာမလားမှန်ပါဗျာအဲဆက်ဆုပ်ဖွယ်ရဆိုတာဒီကျင်ကြီးကျင်နေတဲ့ဆက်ဆုပ်ဖွယ်ကောင်းတာကအဲ့ဒီကိလေသာပဲဒါပဲနဲ့အဲ့ဒါကိုမမြောက်ကျင်ကြီးကျင်ငယ်ကိုယုံနေအောင်မေးလူကျင်ကြီးကျင်ငယ်ကအခုဒီမှာရွှေဝိုးတွေပေးနေတယ်ဝေယဝိဇ္ဇာသမားတွေလေဝေယဝိဇ္ဇာသမားတွေဒီမှာ တန်ရှင်းရည်လုပ်နေရတယ်မလားအဲမှပြောစိတ်လေးပါလေးများလေးအကုန်လုံးပေါ့ကုဒီတွေတန်ရှင်းရည်လုပ်ကြတယ်တန်ရှင်းရည်လုပ်တဲ့တတတာမန်လူဆိုရင်ယွန်းနေရအဲယွန်းနေရမဟုတ်အဲရွှေဟိုးတွေကုသိုလ်ရွှေဟိုးတွေမလားတော်အောင်အဲအဲ့ဒါယွန်းနေရမလို့ဆေးရုံမှာဒီလိုပဲကုနေကြရတာပဲအများအတွက်လောက်ကင်ပေးရင်ယွန်းနေရမဟုတ်ယွန်းရမှာလောဘဒေါသမောဟယွန်းရမှာနော်တော်အောင်အဲဝိပဿနာအားထုတ်တယ်ဆိုပြီးတော့ဝိပဿနာမှတ်မှတ်ပဲနဲ့စိတ်ကူးရင်နေကဲကောင်းမှာ အဲ့ဒါအဲ့ဒါအားလုံးနေလို့ချင်းဘလူကတော့မသိဘူးပေါ့လူတွေကတော့မသိလူကတော့စိတ်မှမသိတာဟုတ်တယ်မလားမသိပြီမှနတ်တွေရှိတယ်နော်ဆိုတော့နတ်တွေကြည့်နေယောဂီတွေအော်သူကစိတ်ကူးရင်နေတာဟုတ်တကိုးရှိတဲ့နတ်တွေကသိတယ်မစိတ်ကူးရင်တဲ့နဲ့အကြီးကျယ်ပဲသူဘယ်နဲ့ကြပဲနတ်တွေကသိတယ်အဲ့ဒါမှနေကြမဲ့စိတ်ကူးရင်နဲ့သူနဲ့ညာဘက်စိတ်ကူးရင်နဲ့သူနဲ့ ဝိပဿနာမရှိမှလို့ရှင်စိတ်ကူးရင်လောဘဒေါသတွေဖြစ်နိုင်မလားဖြစ်နိုင်ပါဘူးအဲအဲ့ဒါဒုဆိုတာဒုက္ခဆက်စုပ်ဖွယ်ရအသုံးမကျကဲဒီခန္ဓာကိုယ်ကြီးကြည့်ပါလားကဲသုံးပြရလားတော့သေသွားတဲ့အခါကျတော့သေတယ်တော့မဟုတ်ပါဘူးဗျာအခုတော့မှနေရာတကဒီခန္ဓာကိုယ်ကြီးလက်မခံဘူးနော်တော့တို့နေရာနဲ့မခဏလက်ခံတာအများတိုင်းလက်ခံမှာအများတိုင်းလက်မခံဘူးသေသွားရင်ဖဏတ်ဆုပ်တော့တော့သုံးမကြဘူး ခဏသုတ်ကမှသူ့နေရာသူ့ဝိသုကအသုံးကြတယ်ဒီခန္ဓာကိုချက်ချင်းမြုပ်ပြရမိရှို့ပြရအသုံးမကြလို့မလားအဲ့ဒါဆက်စုပ်ွယ်ရအသုံးမကြတာအမှန်ဗာသစ္စာအဲဒုက္ခသစ္စာဟောတဲ့သူရောနာတဲ့သူရောသိအောင်အများကြီးလုပ်အောင်မနော်သိအောင်အများကြီးအဲ့ဒီဒုက္ခသစ္စာကိုကြတဏနာမသိလို့တို့သမှုရိယတွေမပယ်နိုင်တာမလားအဲဒါနာတဲ့သူတွေမဟုတ်ဟောတဲ့သူတွေလည်းပါတယ် ဟောတဲ့သူနာတဲ့သူဒုက္ခသစ္စာကိုသိအောင်အများကြီးလောက်အောင်မယ်ဒီဒုက္ခသစ္စာကိုနည်းနည်းသိရင်နည်းနည်းသမှုရိယပယ်နိုင်တယ်များများသိရင်များများပယ်နိုင်အစွမ်းကုန်သိရင်ယဟနာဖြစ်တာပဲဒုက္ခသစ္စာသိမှသမှုရိယပယ်နိုင်မှာမလားဆိုတော့အဲအခုသွားနိုင်လာနိုင်စားနိုင်တောက်နိုင်ဆိုတော့ဩကျမ်းမကြီးကောင်းတာပဲအဲ့လိုမထင်နဲ့နော်ဆိုတော့ရုပ်တင်တာနေရာတက်ကြီးပြက်မနေဘူးလားဗျာပြက်နေပါဗျာပြက်နေတာဘယ်ဟိုပြေးနေတာတုတ်တံဟိုပြေးနေတာ တော့ဒီခန္ဓာကိုယ်ကြီးကအများရန်တုတ်တန်ပြေးနေတော့ပြက်နေတာမလားဆိုတော့ဟောင်းပြက်တစ်ဆက်ဟောင်းပြက်တစ်ဆက်ဟောင်းပြက်တစ်ဆက်တစ်ဆက်ကမိတစ်ဆက်က10မိနစ်ပြီး10မိနစ်သေဖို့နီးမလားဘူးလားဗျာနီးပါပါအဲသေပြီးပြီးတာမဟုတ်ဘူးသေပြီးတခါအကျိုးပေးဦးမယ်ဒုက္ခအစ်ဖြစ်ဦးမယ်လေဒုက္ခအစ်ဖြစ်ဦးမယ်ဆိုမညံဘုံညာမရသေးရင်အပယ်မရောက်ဘူးပြောနိုင်မှာပြောနိုင်ပါအခုကတော့တထေးကြီးပေါ့ဗျာအခုကပညာရှိပေါ့တရားမလုပ်ရင်ပဲကြနိုင်တယ်နော်ဆိုတော့ တကယ်လို့ကုသိုလ်ပါမှုကြောင့်အပယ်မကြဘူးထားပါတော့ဗျာယောဂီတို့ကခုချိန်မှာနှလုံးသွင်းရမယ်နော်ခဏခဏပြောအပယ်မကြဘူးလူပြည်နဲ့ပြရောက်တယ်ဆိုပါတော့ဒီကုသိုလ်ပါမှုတွေကြောင့်တထိန်ကြီးဖြစ်ကြတယ်ဆိုပါတော့ဝိပဿနာမလုပ်ဖြစ်ဘူးဆိုရင်ပယ်ပြန်မကြနိုင်ဘူးလားခံစားတရားစံစားတရားတွေများလာရင်မိတာများတာပဲတဲ့အခုဒီမှာตายရကြလို့မိကြတာမလားတော့ตายရတရားတွေများတဲ့ခါသားနဲ့ตายရသမီးနဲ့ตายရဇနီးနဲ့ตายရခင်မွန်းနဲ့ตายရ မိတ္တာဒိဋ္ဌိတော့မဟုတ်ပါဘူးဗုဒ္ဓဘာသာတွေပါပဲဒါပေမဲ့တာယာစရာအဝိဇ္ဇာတဏှာလွှမ်းမိုးသွားတော့အပ္ပမဒတွေကြောက်မကုန်ဘူးလားကြောက်ပါပါဘလောက်ထိပြောက်လဲဆိုနှင်းနဲ့ချီပြောက်တာနော်တော်နှစ်ပေါင်းများစွာမေ့သွားတာမရှိဘူးလားရှိပါပါဘုရားရှင်ကိုယ်တော်ရှုပ်ဖို့တာပေါ့ဗျာတကယ်လုံးဝမဲ့အလုပ်တမလို့တကယ်လို့ကသူတော်ကောင်းလို့ငငယ်လေးကဒါတွန်းလုံးလိုက်ရင်ဘုလို့ဆိုတမက်တဖို့လောက်ရဟုတ်တယ်မလားအလုပ်ကြိုးစားသလောက်တာသူတော်ကောင်းတို့အလုပ်တွေကို လက်ဆက်ရဖို့လို့ဒီအများကြီးကြိုးစားရတယ်မလားအဲ့ဒီလောက်တာတရားလုပ်ကြည့်မှာအကုန်လုံးဒေါတာပန်နေဖြစ်ပြီခုလောက်ဟုတ်တယ်မလားအဲ့ဒီလိုမလုပ်ခဲ့လို့မေ့ခဲ့လို့ဒါလို့မလားမေ့ခဲ့လို့ဝိရတိဘုရုဇင်ကဘုရုဇင်မဖြစ်အဲ့တော့မိမိတို့ကပယ်တရားမပိတ်သေးဘူးဆိုတော့ဒီဒိဋ္ဌိပြုတ်အောင်တရားလဲနာရမယ်နှောက်ပြီးတော့တရားလဲအားထုတ်ဒါနှလုံးသွင်းမှုယူနိမဏီကိုဇာတော်ဥက္ကဋပြောပြီးပြီဇာတော်ကနှလုံးသွင်းမှုပြောအောင်နော် ဘယ်လိုနှလုံးသွင်းရမလဲယုံနာဓမ္မယုံနာဓမ္မသင်္ခါရတရားတွေငါဘာဖြစ်ခဲ့တယ်ဘလူဘာဖြစ်ခဲ့တယ်ဘယ်တော့မှဘာဖြစ်တိုင်းနှလုံးမသွင်းနဲ့နော်အဲ့ဒါတွေကိုနှလုံးမသွင်းသင့်ဘူးနှလုံးမသွင်းသင့်တာတွေကိုနှလုံးသွင်းအာသောတရားတွေတိုးပါလိမ့်မယ်ဒိဋ္ဌိဒေနာတိုးပါလိမ့်မယ်ပေါ့ဗျာနှလုံးသွင်းသင့်တာဘာလဲဆိုတော့ဤတရားကဒုက္ခကြီးဟောဤတရားကဒုက္ခကြီးဘယ်တရားလဲယုတ်တရားနံတရားပေါ့ ရုပ်တရားနံတရားဒုက္ခမဟုတ်ဘူးလားသတော်ဟုတ်ပါရဲ့ဗျာအဲဤတရားကဒုက္ခဒီဤတရားကသမှုရိယသစ္စာဒီလောဘလေးသတော်လောဘကြောင့်ဒုက္ခရောက်လာမလားမှန်ပါဗျာသတော်တို့ကလောဘကခိုင်းလို့လုပ်နေရတာမလားအဲဤတရားကသမှုရိယသစ္စာဒီဤတရားကនិရောဓသစ္စာဒီနိဗ္ဗာန်ပေါ့ဗျာနိဗ္ဗာန်និရောဓသစ္စာမလားသတော်မှန်ပါဗျာခန္ဓာချုပ်ငြိယုတ်သိနေတဏှာချုပ်ငြိယုတ်သိနေဤတရားကမက္ကသစ္စာဒီ ဟောမဂ္ဂသစ္စာပါဠိပါလိမ့်ဝိပဿနာတရားပေါ့ဆိုတော့ဟောလို့အာထုတ်နေတရားမလားမဂ္ဂင်၈ပါးအခုတော့၅ပါးပေါ့ဗျာ၈ပါးမြေအဲ့ဒီလိုသစ္စာ၄ပါးကိုနှလုံးသွင်းရမယ်ယောက်ျားမိန်းမပါသေးရလားပါပါဗျာငါဘာဖြစ်ခဲ့တယ်ဘာဖြစ်ခဲ့တယ်တွေးကြရမလို့တော့ဩဤတရားကဒုက္ခဒုက္ခဆိုတော့ယုံနာခန္ဓာအပေါင်းကြီးမှမဟုတ်ဘူးနော်ဆိုတော့သူတော်ကောင်းတို့မှတ်နေတဲ့ထိုင်နေကြည့်တယ်မြင်နေကြားတယ် အကြွတယ်လှမ်းတယ်ချတယ်အရှုခံမှန်သမျှဟာဘာသစ္စာလဲအဲဒုက္ခသစ္စာဒုက္ခသစ္စာကိုမှတ်တိုင်းမှတ်တိုင်းသိသိသိသိနေတာဘယ်တော့လို့စာပေနဲ့သိတာကတော့အများကြီးပေါ့ဗျာယုံနေတဲ့ရှိပါတော့93ပါအဲ့ဒါလေးလျှောက်သိတာဘယ်တဲ့နဲ့ဟာပဲလောကီ81လို့ပါတော့ဒါကဖယားညံနဲ့သိတာဒုသိရမှာကပေါ်စေယုံနံကိုသိရထိုင်နေထိတယ်ဟောင်းနေပိန်နေဟလားအိမ်ကြတော့အာနာမနာရှိနေလဲရှိပေါ့ပေါ်တဲ့ဟာကိုသိရတယ် အခုတော်အောင်လို့အခုတရားပြီးပြီအမြတွေပါတွေဝေပြီးပြီဆိုရင်ဟောထားခြင်းတဲ့စိတ်ကလေးမဖြစ်ဘူးလားဖြစ်ပါဘူးဒါပြင်မိကိုယ့်နေရာကိုပြန်ရမှာဟုတ်တယ်မလားထားခြင်းတဲ့စိတ်ကလေးဖြစ်တယ်ဆိုအဲထားခြင်းတဲ့စိတ်ကဘာတရားလဲနန္တရားနန္တရားဘာသစ္စာလဲအော်ဒုက္ခသစ္စာအဲ့တော့ထားခြင်းတဲ့စိတ်ကလေးထားခြင်းနဲ့ထားခြင်းနဲ့ပြန်ခြင်းနဲ့ပြန်ခြင်းနဲ့မှတ်လိုက်တော့နန္တရားကိုသိရမရဘူးလားအဲသိလို့ချင်းအဒုက္ခသစ္စာသိတာဒုက္ခသစ္စာကိုတစ်ချက်သိရင်ဘလို့တစ်ချက်ပဲ သမုဒိယချက်ပယ်တယ်။ဟောကြွတဲ့လမ်းနဲ့ချတဲ့လှုပ်ရှားတဲ့သဘောလေးကယုတ်တရား။ကြွတဲ့လမ်းနဲ့ချတဲ့မှတ်တိုင်းမှတ်တိုင်းယုတ်တရားကိုတော့မသိဘူးလား။သိပါပါဘူး။အဲသိဒုက္ခသစ္စာသိရမရဘူးလား။ဒုက္ခသစ္စာပရိယေယံစာပေနဲ့သိမှာမဟုတ်ဘူး။မှတ်တိုင်းမှတ်တိုင်းတော်လို့ဒုက္ခသစ္စာကိုသိညာတော့။ဒါကြောင့်မို့စိတ်ကူးမရင်နဲ့မှတ်ပေးစိတ်ကူးမရင်နဲ့မှတ်ပေးတော့မှတ်တိုင်းမှတ်တိုင်းဒုက္ခသစ္စာကိုနည်းနည်းနည်းနည်းနည်းနည်းသိပါ။ နှမ်းတစီတဲ့နဲ့စီမဖြစ်တော့လဲနှမ်းစိတ်တွေများလာတော့စီမရဘူးလားဗျာအဲအမတ်တွေများလာဒုက္ခသစ္စာအများကြီးတိတိတိတိလာတော့ဩသမုဒိယကိုပဲပဲပဲပဲအခုလည်းကြည့်ပါလားထိုက်လျောက်ပယ်နိုင်လို့ဒါဘုသူတ္တနဲ့အစတုန်းကလည်းအာထုတ်ထားတဲ့ပုံကိုယ်ပယ်နိုင်တော့ဘူးလားတရားဝင်တယ်သမုဒိယကိုပယ်ထားတယ်ဒါတဲ့ပုံပြီးတရားရသွားရင်ဒါတဲ့ပုံပယ်နိုင်အောင်ဟုတ်တော့မှာအဲဒါကြောင့်မလို့တွေးမဲ့တွေးရင်သစ္စာ၄ပါးကိုတွေးပါအဓိကတော့ဒုက္ခသစ္စာကိုတွေးပါ တွေ့မဲ့တွေ့ရင်ဘာသစ္စာကိုတွေ့ရမလဲဒုက္ခသစ္စာကိုတွေ့ပါ လုံးမဲ့လို့ရင်မေဃသစ္စာကိုများများလုပ်ပါတဲ့မေဃသစ္စာဝိပဿနာပွားတော့များများလုပ်ပါအဲ့လိုဆိုရင်တမှုရိယာတွေရော့ရော့ရော့ရော့သွားတော့မှတ်တိုင်းမှတ်တိုင်းအပယ်နဲ့ဝေးသွားတယ်ဘယ်နဲ့နီးမလဲဘယ်နဲ့နီးသွားမယ်နောက်မှဆက်ကြရအောင်ဤတို့ပြုရ